1360ပြည့်နှစ်ဝါခေါင်လာပြီဥပုံနေကကုံမြိုင်သာသနာယိတာစာသင်တိုင်းမှာဟောကြားတော်သစ္စာ၄ပါးအကျဉ်းချုပ်တရားတော်တဲ့သစ္စာ၄ပါးအကျဉ်းချုပ်တရားတဲ့အကျဉ်းဆုံးနည်းနဲ့သစ္စာ၄ပါးတရားနဲ့ပြောပြမယ်တဲ့ သစ္ဆံတတ်တော်ပฏิတန်တိတစ္ဆရာကာရမိဝသဒုဒ္ဒတစတုသောစတုရောဓမ္မာဒေသိတုံစသူဒုက္ခရာမြတ်စွာဘုရားရှင်ကတရား၄မျိုးရှိတယ်သိဖို့လည်းအလွန်ခဲယဉ်သိပြီးတဲ့နောက်သူတစ်ပါးကိုတစ်ဆင့်ဟောပြောဖို့လည်းအလွန်ခဲယဉ်တဲ့ အလွန်ခက်ခဲတဲ့တရား၄မျိုးရှိတယ်တဲ့သစ္စာသစ္စာ၄ပါးတရားသစ္စာ၄ပါးတရားဆိုတာသိဖို့လည်းအလွန်ခရင်တယ်ကိုသိပြီတဲ့နောက်သူတစ်ပါးကိုလက်ဆက်ကမ်းပြီးတစ်ဆင့်ဟောပြောဖို့ဆိုတာလည်းအလွန်ခရင်တယ်ကိုသိသလိုသူများကိုသိအောင်ပြောဖို့လည်းအလွန်ခရင်တယ်တဲ့ ဟောပြီးပြုတ်ပြီးမလဲပဲနာကြသူမှာသဘောပေါက်နားလည်ဖို့မလွယ်ဘူးလွန်ခဲရင်တယ်သစ္စာလေးပါးတရားဆိုတာဒုတိယကသတ္တောလေဘဝမှာတတ္တဝါတွေဖြစ်ပုံကိုသိဖို့လည်းအလွန်ခဲရင်တယ်လူဘဝအနံဘဝအစရှိတဲ့31ဘုတတ္တဝါတွေဖြစ်ပုံဘဝတွေဆိုတာဘယ်လိုဖြစ်တယ်ဆိုတာသိဖို့အလွန်ခဲရင်တယ်ကိုသိတဲ့အတိုင်းသူတစ်ပါးကိုတစ်စစ်ဟောပြောဖို့ဆိုတာလည်း အလွန်ခရီးတယ်ပဋိသန္ဓိတတ္တဝါဒီတခွားပြီးတခွားပဋိသန္ဓိနေရဖို့အပယ်လေးဘုံမှာပဋိသန္ဓိဘလို့နေရတယ်လူဘဝနန်းဘဝဒီမှာဗြမဘဝဒီမှာတတ္တဝါဒီဘလို့ပဋိသန္ဓိနေရတယ်ဆိုတော့ပဋိသန္ဓိနေဖို့အခွင့်အရာသိဖို့အလွန်ခရင်တယ်မိမိသိပြီးတဲ့နောက်သူတစ်ပါးကိုတစ်စစ်ပြော့ပြဖို့လည်းအလွန်ခရင်တယ်နောက်ပစ္စယကာရအကြောင်းကျိုးဆက်သွယ်ဖို့ ကုသကအကုသကတရားတွေယုံနံတရားတွေအကြောင်းကျိုးဆက်ဆက်ဆက်သွယ်ပုံပဋိစ္စသမုပ္ပတရားကိုလည်းသိဖို့အလွန်ခရင်တယ်ကိုသိပြီမဲလဲပဲသူတစ်ပါးပေါ်တစ်ဆက်ဟောပြဖို့အလွန်ခရင်တယ်အဲ့ဒီတရား၄မျိုးလွန်ခက်တဲ့တရား၄မျိုးတစ္ဆာ၄ပါးတရားရယ်တတ္တဝါတွေဘဝမှာဖြစ်ပုံရယ်တတ္တဝါတွေရဲ့ပရိသန်တွေနေပုံရယ် ပဋိစ္စသမုပ္ပါတရားရဲ့အဲ့တရား၄မျိုးဟာသိဖို့လဲခက်တယ်ကိုသိပြီးတဲ့နောက်သူတစ်ပါးကိုနားလည်အောင်ဟောပြဟောပြဖို့ဆိုတာလဲခက်တယ်နာကြတဲ့ပုဂ္ဂိုလ်တွေကလဲနားလည်ဖို့ဘာဘယ်လိုနေမလဲခက်တယ်ခက်တဲ့တရားကိုနာတဲ့ခါကျတော့စိတ်ကိုအခြားကိုတိမ်ပါလို့မသွားကြရဘူးသိသိချာနာရတယ်သိသိနှာခေါင်းမှ ဒါဘုန်းကြီးကအမတန်လွယ်တဲ့ဟာကိုဟောသွားမှာသစ္စာလေးပါးတရားနော်အမတန်လွယ်ရှင်ပြခက်တယ်ဆိုဟောတာလွယ်လွယ်လေးပဲဒီလိုနားလည်တယ်ဆိုအဲ့လိုတရားနာသူမှန်တယ်အားလုံးနားလည်အောင်ဟောပေးမယ်သစ္စာလေးပါးတရားသစ္စာလေးပါးတော့ဘုန်းကြီးတို့ကိစ္စနားလည်တယ်မလားအဲဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာသစ္စာဆိုတာဟာအမှန်တရားကိုခေါ်တယ် ဗဏိနေမှာဖောက်ပြန်မှုမရှိအမှန်တရားကိုကခေါ်တယ်လေတစ္ဆာတရားဒုက္ခသစ္စာဆိုရင်ဆင်းရဲကြီးအမှန်သမုဒယသစ္စာဆိုရင်ဆင်းရဲကြီးကိုဖြစ်စေတတ်သောတရားအမှန်နိရောဓသစ္စာဆိုရင်ဆင်းရဲခြင်းချုပ်တဲ့တရားအမှန်မေဃသစ္စာဆိုရင်ဆင်းရဲခြင်းချုပ်တဲ့တရားကိုရုပ်စေတာသောအကျင့်မှန်တရားသစ္စာ၄ပါးရှိတယ် အဲ့သစ္စာ၄ပါးထဲမှာဒုက္ခသစ္စာနဲ့နိရောဓသစ္စာဆိုတရားနှစ်ပါးကအကျုပ်တရားခေါ်တယ်အကျုပ်သစ္စာလို့ခေါ်တယ်ဒုက္ခသစ္စာနဲ့နိရောဓသစ္စာနှစ်ပါးကအကျုပ်သစ္စာသမုဒိယသစ္စာနဲ့မဂ္ဂသစ္စာနှစ်ပါးကအကြောင်းသစ္စာဒုက္ခကြောင့်သမုဒိယဖြစ်တယ်မဂ္ဂကြောင့်နိရောဓဖြစ်တယ် ဒီလိုနော်ကြောက်ဆိုရင်အကြောက်တရားပေါ့နော်ဒါကြောင့်မို့သမုဒယသစ္စာနဲ့မဂ္ဂသစ္စာနှစ်ပါးကအကြောင်းသစ္စာဒုက္ခသစ္စာနဲ့និရောဓသစ္စာနှစ်ပါးကအကျိုးသစ္စာဒီလိုမှတ်တခါလောကီသစ္စာလောကုတ္တရာသစ္စာဒုက္ခနဲ့သမုဒယနှစ်ပါးကလောကီသစ္စာនិရောဓနဲ့မဂ္ဂနှစ်ပါးကလောကုတ္တရာသစ္စာ သစ္စာ၄ပါးနဲ့နားလည်သွားရုံလားလွယ်ပါတယ်နော်အလုံးမပြောတော့သစ္စာ၄ပါးကိုသိတယ်ဆိုတာဘလို့သိသလဲသစ္စာ၄ပါးကိုသိတယ်အရိယပုဂ္ဂိုလ်တွေသစ္စာ၄ပါးကိုသိတယ်ဆိုတာဘလို့သိသွားသလဲဒါလည်းသိဖို့လိုတယ်ဟုတ်လားလိုတယ်သစ္စာ၄ပါးသိဖို့လိုတယ်နောက်ပိုင်းမှာပါလာမှာပေါ့နည်းနည်းကျေတာကသမုဒိယသစ္စာနဲ့အဲမေဃသစ္စာ ဒါသမုဒယသစ္စာကနည်းနည်းချက်ပြီးတော့သဘောပြောပြမှာပေါ့သစ္စာလေးပါးကိုအကြောင်းကျုပ်ခွဲလိုက်ရင်ဒုက္ခနဲ့និရောဓနှစ်ပါးကအကျိုးသမုဒယနဲ့မေဃနှစ်ပါးကအကျံလောကီလောကုတ္တရာခွဲလိုက်ရင်ဒုက္ခနဲ့သမုဒယနှစ်ပါးကလောကီនិရောဓနဲ့မေဃနှစ်ပါးကလောကုတ္တရာဒါတော့သိထားအောင်အကြောင်းကျုပ်တရားလို့ရှိတာပေါ့ ဒါသစ္စာ၄ပါးတရားကိုဟောရတယ်ဆိုတော့ပရမတ္ထတရား၄ပါးကိုသိထားဖို့လိုအပ်တယ်ပရမတ္ထတရား၄ပါးဆိုတာစိတ်စေတသိက်ရုပ်နိဗ္ဗာန်ပရမတ္ထတရား၄ပါးရှိတယ်ပရမတ္ထတရားဆိုတာမဖောက်မပြန်မှန်ကန်တဲ့တရားကိုပရမတ္ထတရားလို့ခေါ်တယ်အဲ့ဒီမဖောက်မပြန်အလွန်တရားမှန်ကန်တဲ့ပရမတ္ထတရား၄ပါးစိတ်ရဲ့စေတသိက်ရဲ့ရုပ်ရဲ့နိဗ္ဗာန်ရဲ့စိတ်က အကျဉ်းအကျွယ်ဆိုရင်89ပါးအကျယ်ဆိုရင်122ပါးရှိတယ်စိတ်ကအကျယ်120ပါးရှိတယ်စကြသိက52ပါးရှိတယ်ယုတ်က28ပါးရှိတယ်နိဗ္ဗာန်ကတပါးအဘိဓမ္မသင်္ဍပုဂ္ဂိုလ်ဒီတော့ပါမှာပါနလွယ်လွယ်လေးအဲ့ဒါအဲ့ဒီစိတ်စတဲ့သိယုတ်နိဗ္ဗာန်တရားတွေထဲမှာသစ္စာ၄ပါးကိုခွဲလိုက်တဲ့အခါကျတော့ ဒုက္ခသစ္စာထိုက်သောတရားကိုအရင်နားလည်ရတယ်စိတ်89ပါးနဲ့စိတ်အကျက်121ပါးထက်မှာ121ပါးထက်မှာဒုက္ခသစ္စာထိုက်တဲ့စိတ်က82ပါးရှိတယ်ကာမ17ပုံမှာကျင်လေတဲ့စိတ်က52ပါးရူပဗြဟ္မာပုံမှာကျင်လေတဲ့စိတ်က15ပါး အရူပဘုံမှာကျင်လဲတဲ့စိတ်က12ပါးပေါက်လိုက်ရင်82ပါးအဲ့ဒီ82ပါးသောစိတ်ကိုလောကီစိတ်လို့ခေါ်တယ်အဲ့ဒီလောကီစိတ်တွေဟာဒုက္ခသစ္စာထိုက်တဲ့တရားပဲခုနပြောလာခဲ့တဲ့စိတ္တသိက်52ပါးထဲမှာအဲလောဘကျင်တဲ့52ပါးတပါးထဲမှာလောဘဆိုတဲ့တပါးကိုကျင်လောဘကိုထားပြီးတော့ကျင်တယ် 50နဲ့တပါးဟာဒုက္ခသစ္စာထိုက်တဲ့တရားပဲစရပိ50နှစ်ပါးထဲမှာလောဘကိုထားကြံတဲ့50နဲ့တပါးဟာဒုက္ခသစ္စာထိုက်တဲ့တရားရုပ်28ပါးလုံးဟာဒုက္ခသစ္စာထိုက်တဲ့တရားပဲနိဗ္ဗာန်ကတော့လောသွားပြီဒုက္ခတမပါဘူးအဲ့တော့စိတ်တရား20တပါးထဲမှာ80နဲ့တပါးစတဲ့သိ50တပါးထဲမှာ52ပါးထဲမှာ50နဲ့တပါး ယုတ်ကား28ပါးဒီတဲ့အကုန်လုံးဟာပါပဲလေဒုက္ခသစ္စာထိုက်တော်တရားတွေတဲ့ဒုက္ခရဲ့နယ်ပယ်ထဲမှာကျင်လည်တဲ့တရားတွေပဲအဲ့တရားတွေဟာတဲ့ဟမ်တော့ကာမဘုံထဲမှာကျင်လည်တဲ့စိတ်52ပါးရူပဘုံမှာကျင်လည်တဲ့စိတ်15ပါးအရူပဘုံမှာကျင်လည်တဲ့စိတ်12ပါး82ပါးသူ့လောကီစိတ်82ပါးခေါ်တယ်အဲ့တော့လောကီယုံ nant ခန္ဓာ ရှိတဲ့ဘဝမှာဖြစ်တဲ့တရားဟာအကုန်လုံးဟာဒုက္ခသစ္စာထိုက်တဲ့တရားတွေကြီးပဲ။ဒါကြောင့်ဒီခန္ဓာဒီယုံနာရှိရင်အိုရမယ်၊နာရမယ်၊သိရမယ်။ဒါဆင်းရဲတဲ့တရားပဲမို့လား။အိုတယ်ဆိုတာလည်းပဲဆင်းရဲတယ်။နာတယ်ဆိုတာလည်းပဲဆင်းရဲတယ်။သိတယ်ဆိုတာလည်းပဲဆင်းရဲတယ်။စားဖို့နေရအတွက်ရှားရ၊ဖွေးရ၊သွားရ၊လာရတာဆိုတာကလည်းပဲဆင်းရဲတယ်။လောက်ရ၊ကြရတာလည်းပဲဆင်းရဲတယ်။ အိတ်ထောင်ပြူရတာသံမှုရတာလည်းပဲဆင်းရဲတယ်ပြွရဆူရတာဆင်းရဲတယ်လက်ထုံရတာလက်လူရတာဆင်းရဲတယ်ကိုရောက်ကိုဝယ်လို့ရတာဆင်းရဲတယ်အိမ်မှာတယ်လီဖုန်းတစ်လုံးနဲ့ထိုင်ပြီးတော့စီးပွားရေးလုပ်တာလည်းပဲမဆင်းရဲဘူးလားဆင်းရဲတယ်ကိုပြောတဲ့တတွေးတွေတယ်လီဖုန်းကသွားသွားရတရားခါကျတော့တယ်လီဖုန်းနှံခေါက်နဲ့နိုင်ပြင်ဘလို့နေလဲမနှမ်းပေဘူးလားနော်ဒုက္ခသစ္စာထဲတဲ့တရားတယ်လီဖုန်းတစ်လုံးနဲ့နေရတော့မဆင်းရဲတယ်မဟုတ်လားဆင်းရဲတယ်နော်ဒါဆင်းရဲတယ် အဲ့ဒီတရားတွေဟာဒုက္ခသစ္စာထိုက်တဲ့တရားတွေကြီးပဲတဲ့ခုတရားနာနေရပုဂ္ဂိုလ်တွေမဆင်းရဲဘူးလားဆင်းရဲတယ်နော်အသက်ကြီးလာတဲ့ပုဂ္ဂိုလ်ခုထမင်းစားတာမဆင်းရဲပေဘူးလားကိုစားကျင်တာလေးနဲ့စားရမှစိတ်သက်နည်းနည်းချမ်းသာတယ်မို့လားကိုစားကျင်တာလေးမစားဘူးဆိုရှင်ဟာစီရလေးနည်းနည်းများနေပြန်အစာနည်းနည်းနည်းငန်းနေပြန်ဘလို့နေလဲသွေးတုပ်ရှိပုဂ္ဂိုလ်ဘလို့နေလဲဆင်းရဲတယ်မို့လားအဲစားရသွားတာလည်းအလုံးပါဖြစ်နေတယ်ဆင်းရဲတယ် ချိုများနေတဲ့ဆင်းရဲတဲ့အငမ်းများနေတဲ့ဆင်းရဲတဲ့ပေါ်နေပြန်တဲ့ဆင်းရဲပြီးမြည်ရမလားအဲ့ဒါဆင်းရဲတဲ့တရားတွေအလုံးဟာဒါဒီဒီတရားအကုန်လုံးကပါလေဒုက္ခသစ္စာတရားတရားကိုလေအဲ့ဒီတရားကိုဒုက္ခသစ္စာပဲလို့ညံထဲမှာသိဖို့ကအလွန်ခက်ရင်းတယ်ရတာပြီးတိုင်းရင်နော်ဆာရတာဆင်းရဲတယ်ဆင်းရဲမှသိဖို့ခက်ရင်းတယ်သွားရလာရတာဆင်းရဲတယ်အဲ့ဒီသွားနေလာနေရတာဆင်းရဲတဲ့တရားပဲလို့သိဖို့ဆိုတာပါဖြစ်လေ ခဲရင်တယ်မခဲရင်ပဲဘူးလားသွားရလာရတာတကယ်ဆင်းရဲမှသိရင်သွားမှုလာမှုကနဲလာမလားများလာမလားဟောနဲသွားမှာဘောငါပင်မပါတယ်လေသွားလာတယ်မတမဆင်းရဲတယ်ရှိတီလှန်ရတာကြော်ရတာညာလှန်ရတာဘယ်လှန်ရတာရှူရတာမှန်ရတာဒီဒီဒုက္ခသစ္စာတရားငါခန္ဓာကိုယ်မှာဖြစ်နေတယ်ပြည့်နေတဲ့ဒုက္ခသစ္စာတရားတွေပဲငါအချင်းချင်းငါသိနေတာပဲငါအိမ်မှာပဲငါတရားအထုတ်ပြောနေတော့ငါဘယ်မှမသွားတော့ဘူးလို့ဒီလိုနေနိုင်သလားမနေနိုင်ဘူး နဲ့နဲ့နေကောက်ရင်သွားလိုက်ပြန်ပြီနဲ့နေကောက်ရင်သွားလိုက်ပြန်ပြီသူတို့မဟုတ်ဘူးလားဒီလိုသွားနေလာနေရတာဆင်းရဲတယ်လို့သိတာဒုက္ခသစ္စာကိုသိပြီဘုလိုကိစ္စမသိသေးရင်ဒုက္ခသစ္စာကိုမသိသေးစရတောက်ရတာဆင်းရဲတယ်လို့သိရင်ဒုက္ခသစ္စာကိုသိပြီမသိသေးရင်မသိသေးပဲဟောဝေါ်ရတာမှာပြုရတာပြင်ရတာတွေအားလည်းပဲ ဒုက္ခသစ္စာပဲမဟုတ်လားဒါဆင်းရဲတယ်ပဲမဟုတ်လားပြီးပြင်တယ်လောကီတရားနဲ့ပဲကိုအဲ့လေပြရတဲ့ပြင်ရတာတွေပြင်ရတာဆင်းရတာတွေကဆင်းရဲပဲလို့သိရင်အဲ့ဒီပုဂ္ဂိုလ်ကဘာဖြစ်လဲဒုက္ခသစ္စာကိုသိပြီမသိသေးဘူးဆိုရင်ဒွိုက်ဆောင်ပြီးသေးကာဒီဆိုတော့ကြံမြအပြည့်ဘုန်းတို့တရားနာပိသသွေရလာရတာဒီဆင်းရဲသလားချမ်းသာသလားပြောရဆိုရတာဒီဆင်းရဲသလားချမ်းသာသလားနေရထရန်ဒါဒီဆင်းရဲသလားချမ်းသာသလားပြောရပြန်ဒီဆင်းရဲသလားချမ်းသာသလား ကုံကုံပြောရရှိကျင်ကျင်ကသွားရတာဆင်းရဲသလားချမ်းသာသလားရေချိုးရတာဆင်းရဲသလားချမ်းသာသလားလို့စဉ်းစားရင်အကုန်လုံးဟာဒုက္ခသစ္စာတရားဖြစ်တဲ့အတွက်ကြောင့်အကုန်လုံးဟာဆင်းရဲခြင်းတရားတွေကြီးပဲအဲ့ဒီတရားကုံမှာကိုညာထဲမှာဆင်းရဲတဲ့တရားပဲလို့ပိုင်ပိုင်ခြားခြားသိသလားမသိဘူးလားသိရင်အဲ့ဒီပုဂ္ဂိုလ်ကဒုက္ခသစ္စာသိပြီမသိသေးဘူးဆိုရင်သိသေးဘူးကဲဘုန်းတော်ကိစ္စကပြောကိုယ်လက်ကြားပြီဘုန်းကြီးတော်မေးပြီးပြီသိပြီလားမသိသေးဘူးလားအေး နည်းနည်းနည်းနည်းလေးတော့ဘာဖြစ်လဲအသက်ကြီးလာတော့သွားလာတာခက်တင်နည်းနည်းသိတယ်ဟုတ်လားဟောခြေတော့လက်တန်တဲ့ပုဂ္ဂိုလ်ဟာဟောခြေတော့ကြဒုက္ခမသိပဲဘူးလားအဲသိတယ်ရင်တို့ကခြေတို့တန်တန်မာမာတို့ကသွားလာတော့ခါသွက်သွက်လက်လက်ဟောခိုးတော့အကျော်လေးကလည်းထုံနေတယ်အကျင်းနေတယ်ကြိုက်နေတယ်ဟိုလေရဲနဲ့ဖြားတာကြည်ရတယ်သွားလာတာအမတန်စဉ်းစားရတယ်မဟုတ်လားထိုင်ရနေထားဖို့ဆိုအမတန်သိထားရတယ်မဟုတ်လားအမတန်သိထားရတယ်ရိပ်ရိုင်မြလဲသွားမလားလို့ ဒီတောင်းနေတဲ့တစ်ဖက်ကမတောင်းတဲ့ဘက်နှစ်ခုတော်တော်ချိန်ဆိုင်သွားရတယ်မဟုတ်လားနော်ဒါဒီနာလက်တွေပါဒီမှာလေတွေထက်ကကြတော့သမင်းစဖို့တဲ့တော်တော်ကံရခက်တယ်မဟုတ်လားဒါလေးတွေကနော်ဒီခန္ဓာကိုယ်ရဲ့တောင်းဘလို့လေးတယ်ဆိုတာကိုသိဖို့သိရင်အဲ့ပုဂ္ဂိုလ်ကဒုက္ခကိုသိပြီမသိသေးရင်ဒုက္ခကိုမသိသေးဒီလိုဆိုမြတ်စွာဘုရားရှင်ဟောဒုက္ခသစ္စာသစ္စာလေးပါးတရားသိဖို့ခိုင်းနေဆိုတာမှန်သလားမှားသလား အေးမှားတယ်တော့မှားတယ်မှားတယ်နေထိုင်မကောင်းဆရာဝန်တွေပိုင်းစေဝကုသခါကြအမှန်ဆင်းလိုက်တာအမှန်ဆင်းလိုက်တာဒီလိုမဟုတ်လားနည်းနည်းလေးပြက်သက်လာတာလည်းခန္ဓာကိုယ်ပါဖြစ်လာပြီအဲသဘောကျလာပြီအဲနဲ့သဘောကျလာပြီနော်အဲသဘောကျအဲနဲ့ထုထုတန်းထားလို့သွားလို့နဲ့ရပြီဆိုရင်ဘာဖြစ်သွားပြီသဘောကျသွားပြီသိကျင်တဲ့စိတ်ရှိသေးရဲ့လားအဲမတပင်မနေတော့ငါသေးတာပဲကောင်းပါသေးတယ်လေနေရာတော့ပင်မသူတော်ဘာတွေဒုက္ခပြရတယ် ငါသေတာပဲကောင်းပါတယ်။ဩနည်းနည်းနဲ့နေကောင်းလာတော့သေတာမကောင်းတော့ဘူးနေတာကကောင်းတာဖြစ်သွားပြီ။ပြန်ပြီးတော့ပြန်ပြီးတော့ဒါဒုက္ခသစ္စာပေါ်မှာဒုက္ခသစ္စာပဲလို့သိလို့လားမသိလို့လားအဲသိတဲ့ဉာဏ်ကအာနေနေပြီလို့သိသိသလောက်တော့ဘာဖြစ်တယ်လဲသိကြပါတယ်ဉာဏ်အားဘာဖြစ်တယ်အကုန်လုံးမဖွီသေးဘူးမမိသေးဘူးနော်ဒါကြောင့်မို့ သောစာတဲ့ဘုံမှာကျင်လည်နေရတဲ့ယုံနံခန္ဓာတဲ့အကုန်လုံးဟာပါလေဒုက္ခသစ္စာထိုက်တဲ့တရားတွေပဲလက်ဆင်းရဲတယ်သောကပရိဒီဝနာသမတိကမယဒုက္ခတော့မန္တနာအတ္တိကမယဆိုတဲ့မြတ်စွာဘုရားတတိပဒံတရားဟောကြားတာတယ်မဟုတ်လားဆိုရင်တဲ့ပူဆိုးတယ်ငိုကြွေးတယ်ကိုဆင်းရဲတယ်ဆစ်ဆင်းရဲဆိုဒီတရားတွေကဘာတွေလဲဒုက္ခသစ္စာတရားတွေပဲသစ္စာလေးပါးတယောက်ပြီးပြီးဒါတွေကဆိုရင်စရာပူဆိုးစရာငိုကြွေးစရာရှိသေးရဲ့လား မရှိတော့ဘူးဘလို့တယောက်သေးပြန်ပြီလဲသသေးပြန်ပြီလင်းသေးပြန်ပြီမရသေးပြန်ပြီသမီးသေးပြန်ပြီမြေသေးပြန်ပြီဆင်းရတယ်မငိုရပဲဘူးလားအော်ငိုရတယ်ဆင်းရတယ်လက်ဆင်းရတယ်ငိုတာတော့မှလည်းဆင်းရမှသိရရလားအတုပါသွားတော့အတုပါကလူကုန်တာအတုပါဆိုတော့လူပရိသတ်အလွန်များသံဃာတွေကလည်းများလူကုန်တာတွေအလွန်များအိုးအတုပါကိုသွားရတာ လူတွေအဲ့ဒီတည်းမှာအတုပါမှာလာတာလည်းမတူဘူးပွဲနေပွဲထိုင်လာတယ်လို့ပဲဝဋ္ဌာစာထဆင်ထိုက်တာဝင်ဝင်ကိုတောင်းပြောလို့ဆိုလို့ရှင်လို့ပြလို့ဩဥမာပိုင်ရှင်ပုဂ္ဂိုလ်တွေကငိုကြယိုကြလို့အတုပါလာပုဂ္ဂိုလ်တွေကဘယ်သူမှမျက်နှာပြတာမရှိဘူးရှင်လို့ကြည်လို့ပြောလို့ဆိုလို့ပဲဖြည့်တပြေတောက်တော့တသိကင်းတရားသူသေးသလိုငါသိမယ်လို့ဆင်ကျင်တော်တရားသူတို့မှရှိသလားမရှိဘူးလား မရှိဘူးဘုန်းတော်ပြေးသားမရှိဘူးရှိရင်ဒီလိုရှင်ရှင်ပြပြနေပါမလားမနေဘူးဆင်ရှင်နေမှာပေါ့အတုပါလားအတုပါအကျုရှင်အောင်ဟောငါဒီနေ့ဇေယမဲငါဒီနေ့ဇေယမဲငါဒီနေ့ဇေယမဲဒီလိုမဟုတ်လားနော်အဲဒီနေ့ငါသေရမယ်လေမသေးခင်ချစ်သေးလင်းပြည့်အနှင်းမပါငါခန္ဓာဟောမသေးခင်တော့တယောက်နဲ့တယောက်ကဖြစ်နေတယ်လေဟောချစ်ကြခင်ကြလို့ပဲ သေမသေးခင်ကျဲ့သေလင်းပြေသေတော့အဲ့ဘုံမှာဘလူထားတယ်လေအော်ယင်းတို့ကကြံတော့တင်ကြမှာထားခုတော့ဗရေဝေးတို့ရွှေတကောတို့ဟိုးဟိုးဘာထားတာမလားအဲတော့ထားတာဘာလို့ချေတော့ထားတယ်လားမုံကထားတယ်လားအဲပြောရတာခက်ခဲနော်ခေါင်းရတလာလိုက်ဘုံမှာထားရပါမလား ထားကြီးထားကြီးသေးတိကျအိမ်ပေါ်မှာတလားလောက်ထားကြီးဟောတို့အမေပဲဟဲ့တို့တို့ဖေပဲငါသမီးပဲငါသားပဲငါဘယ်နဲ့ချက်မပေးရဘူးတို့တလားလောက်ထားကြီးအိမ်ပေါ်မှာဘလို့နေမလဲပွေးနေမလားနန်းနေမလားအေးတို့ရလေးရတာမှာထားကျင်သေးရလားအဲခက်မြက်မြက်ချာကောင်းပါလေခက်မြက်မြက်ချာကောင်းပါကျုပ်မရှိဘူးဒီလိုဖြစ်ရတာမဟုတ်လားအော်ရှင်နေတို့ကတော့ဘယ်လိုလဲချက်ကြခင်ကြလိုက်တာဟဲ့လင်းဟဲ့မရဟဲ့သားဟဲ့မရဒီလိုမဟုတ်ဘူးလားသိလိုက်သိသွားကဘယ်သူအိမ်ပေါ်မှာထားတာရှိသေးတယ်လဲ အဲ့ဒီပုဂ္ဂိုလ်ကဲတော့ငါတနေ့သိရမယ်လို့သိရင်ဒုက္ခသစ္စာကိုသိမလားမသိပေဘူးလားသိတယ်တော့မသိခင်ဖြစ်အသေးလင်ဖြစ်အနှစ်မပါငါခန္ဓာအနှစ်သာရတရားမရှိတဲ့တရားတွေပဲတဲ့ဒီခန္ဓာကိုယ်၅ပါးခန္ဓာ၅ပါးယုံနာတရားအနှစ်မပါတဲ့အနှစ်မရှိတဲ့တရားတွေပဲဒုက္ခန္ဓာလည်းအနှစ်မရှိငါခန္ဓာလည်းအနှစ်မရှိဒီလိုမဟုတ်လားအဲအနှစ်မရှိတဲ့တရားကိုအနှစ်ရှိတယ်လို့သူတို့ထင်းနေတာပါလေ သစ္စာလေးပါးတရားကိုမသိသေးလို့သိပြီးမလဲပဲအသိနဲနေသေးလို့ဉာဏ်အားနဲနေသေးလို့ဒီလိုမဟုတ်လားဒါဉာဏ်အားကောင်းဘာလို့ရမလဲထထနှလုံးသွင်းရမယ်ဒီယုတ်ဒီနာတရားကိုသတိပဋ္ဌာန်တရားနဲ့ထထနှလုံးသွင်းရမယ်ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ညှလှမ်းတယ်ပင်လှမ်းတယ်ဒီတရားတွေထထနှလုံးသွင်းရင်ဘာဖြစ်လာမလဲဒုက္ခသစ္စာတရားတွေကိုအထထသိလာမယ်အသိကျေလာမယ်အမြင်ကျေလာမယ်အသိတွေတိုးလာမယ် ဒုက္ခသစ္စာတရားဆင်းရဲခြင်းတရားကိုအမှန်တိုင်းပို့ပို့တဲ့ဒီနေ့တစ်နေ့တိုးတိုးသိလိုက်ရင်ဒီခန္ဓာကိုယ်ကိုနောက်ထပ်အသိလိုခြင်းဥပါမလားမလိုခြင်းတော့ဘူးအကယ်၍ဖြစ်နေမယ်ဆိုရင်ဒီဘဝမှာပဲယဟန္တာဖြစ်ပြီးတော့နိဗ္ဗာန်ဝင်သွားခြင်းတယ်မတ္တတာလုဒ္တာဒီခန္ဓာကိုယ်ကိုယူသွားရတာနောက်ဘဝသင်တက်ယူသွားရတာဒီလိုမဟုတ်လားအေးဒါကြောင့်မို့ဒုက္ခသစ္စာမသိလင်တွေ့သိလင်ပြဲတော့မသိတော့ဘာဖြစ်သလဲ တွေ့တာရတယ်တယောက်နဲ့တယောက်ပစ္စည်းကိုသင်တွေ့ရအသက်ရှိတ attva တို့တွေ့တယ်သားကိုတွေ့တယ်သမီးကိုတွေ့တယ်လင်ကိုတွေ့တယ်မယားကိုတွေ့တယ်ကိုယ်သားကိုမြည်တွေကိုတွေ့တယ်ကိုယ်ဆွေကိုမျိုးတွေကိုတွေ့တယ်မဟုတ်လားအဲပစ္စည်းဥစ္စာတနာတို့တွေ့တာဟာဒီပစ္စည်းကတန်ဖို့ရှိတယ်လို့သိလို့လားမရှိဘူးလို့သိလို့လားကဲမှန်မှန်ပြောကြည့်မှန်မှန်ပြောကြည့်အာစိတ်ရွှေရတနာလေးလေအကိုင်းအရာတက်တာတွေကိုအဲသင်္ခါရတရားတွေပေါ်တွေ့တာနေတာဟာ အနှစ်သာရရှိတယ်လို့သိနေသလားအနှစ်သာရမရှိဘူးလို့သိနေသလားမရှိဘူးလို့သိရင်တွေ့မလားမတွေ့ဘူးလားအမတွေ့ဘူးခုကဘာလို့တွေ့နေသလဲဟဲ့ရှိတယ်လို့သိနေထင်နေတယ်အမှန်မှန်အနှစ်သာရရှိသလားရှိဘူးသေသွားတာဒီပါသွားမလားအဲမပါဘူးထိုင်းမှာမြို့သမီးတူမော်တော်လေလံမော်တော်ကားမာစီတိကား10စီးလာရောင်းတယ်မော်တော်ကား10စီးလာရောင်းတာထိုင်းမှာမြို့သမီးတူတထိပ်ပေါ်ချမ်းသာတာ တရင်ခါကမေးတယ်ဒီမော်တကိုင်းမာစီတီကိုင်းဆယ်စီးလာရောက်တာဘာဖြစ်လို့လာရောက်တယ်လဲအိမ်မှာသုံးပုံငွေလိုနေလို့တဲ့ဒီမော်တကိုင်းမာစီတီကိုင်းဆယ်စီးရောက်လာစိတ်ထဲမှာဘလို့ခံစားရတယ်လဲသူဘာမှမခံစားအိမ်မှာကိုယ်စီရှိသေးတယ်မာစီတီဘယ်နည်းရှိသေးတယ်ကိုယ်စီရှိသေးတယ်အခုသူကဘယ်နည်းစီလာရောက်တယ်လဲစိတ်သာဆယ်စီးဖုန်းဖုန်းနေရကောမော်တကိုင်းမာစီတီစီးနေစလောက်ရှိတဲ့တစ်ထည့်ရှိသလား ဘုန်းကြီးမှာတော့မရှိဘူးနော်ဘုန်းကြီးမှာတော့မရှိဘူးအဲ့လိုက်ကြည့်ထိုင်မှထိုင်မှဒီဒီနော်ကြည့်အဲဆယ်စီရောက်ပြီပဲကြံတယ်ကိုစီရှိရခါကျသူမှဘာမှခံစားချက်မရှိဘူးတဲ့ပစ္စည်းသင်္ခါရတရားတွေအမတ အမြတ်တနုတ်သူဝယ်ထားရမဟုတ်လားမြတ်တနုတ်ဝယ်ထားခါကျတော့တနေ့ကျသူဘာလို့ရတယ်လဲရောက်ရတယ်မဟုတ်လားအသက်မဲတွေပစ္စည်းကိုရောက်ရတယ်ရောက်ရတယ်သူအသက်ရှိတတ်တော်ဟာဒီလည်းပဲတနေ့အမတမြတ်လို့တယ်ဆိုတာပစ္စည်းတွေကတနေ့သေသွားရင်သူဘာလို့ရတယ်လဲ ပြင်လိုက်ရတာပဲမဟုတ်လားတွေ့တာဆရာဘာရှိတယ်လဲဘာမှမအဲ့ဒီပစ္စည်းသေးပင်နေမိမိကိုသူကဒုက္ခပေးနေတတ်တယ်ပစ္စည်းကိုတန်ဖို့မရှိဘူးလို့ညာတတ်မှသိရင်ပစ္စည်းကဒုက္ခမပေးဘူးတန်ဖို့ရှိတယ်လို့သိနေရင်ပစ္စည်းကကိုယ်ကိုဒုက္ခပေးတတ်တယ်တဲ့ဘုရားကမသိလျင်တွေ့မသိရင်ဘာဖြစ်မလဲတွေ့သိလျင်ပြဲသိတော့ဘာဖြစ်သွားမလဲပြေသွားမယ် သွဲလင်းလက်ဘေးပြေမအေးသူအနေနဲ့မြတ်ဘာဖြစ်မလဲဘေးပဲကြောက်စရာကောင်းတရားတွေပဲဒီပစ္စည်းသင်္ခါရတရားတွေပေါ်မှာတွေ့ပြီးသိသွားရင်ပိတ္တာဖြစ်ပြီးငရဲရောက်ပြီးတွေ့ပြီးသိသွားရင်ဘာဖြစ်သွားမလဲအဲငရဲရောက်ပြီးပစ္စည်းသင်္ခါရတရားတွေ့သိသွားရင်ငရဲရောက်ပြီးနော်တွယ်လင်းလိပဲပြမအေခုတရားတွေနာတယ်တရားထိုင်တယ်ဥပုသ္တတရားဆိုတာတွယ်ဖို့ ဒီကုသိုလ်လုပ်သလားပြေဖို့လုပ်သလားဩကိုကြောင်းမှာတရားနေတော့နည်းနည်းပဲနည်းနည်းပါပါမပြေပဲဘူးလားအေးရတဲ့ခါကျတော့ပြန်တွေ့သွားပြန်ရောဟုတ်တယ်မလားကြောင်းမှာနေတော့နည်းနည်းပြေအေးရတဲ့တစ်ခါပြန်တွေ့ဆိုတော့ပြေခင်ဘယ်မှာနေရမလဲအေးကြောင်းမှာပဲလာနေကြပြေခင်နော်ကြောင်းမှာလာနေကြဟုတ်တယ်မလားဒုက္ခသစ္စာအမှန်တရားတွေတဲ့ဒါလည်းမှန်တာနော် ခန္ဓာ၅ပါးယုံနာတရားအလုံးတို့သည်ဗာဒုက္ခသစ္စာတရားစရတော့ရတာဒုက္ခသစ္စာတရားတောရလာရတာဒုက္ခသစ္စာတရားဝေါ်ရပြောရတာဒုက္ခသစ္စာတရားဒီတရားတွေပေါ်မှာဆင်းရဲတဲ့တရားပဲလို့နည်းနည်းသိရင်ဒုက္ခသစ္စာနည်းနည်းသိမယ်များများသိရင်ဒုက္ခသစ္စာများများသိမယ်အပြည့်စုံသိရင်ဒုက္ခသစ္စာအလုံးသိပြီးချုပ်ပြီးဘဝချုပ်ပြီးနော် သောတာပန်လည်းဒုက္ခသစ္စာမှာ၄ဘုံမှာတဘုံသိတယ်သဂရကံကနှစ်ဘုံသိတယ်အနာကံကသုံးဘုံသိတယ်ယဟန္တာက၄ဘုံစလုံးသိတယ်ဒါကြောင့်ဘဝကုန်သွားတယ်ဒုက္ခသစ္စာတရားအကုန်လုံးသိတာကယဟန္တာဖြစ်မှအကုန်လုံးသိတယ်ဘုလိုပြီးစားအနာဂံမှာလည်းနည်းနည်းလေးကြံသေးတယ်ဒုက္ခသစ္စာတရားလေအနာဂံမှာနည်းနည်းလေးကြံသေးတယ်သောတာပန်မှာသုံးဘုံမှာ၄ဘုံမှာတဘုံသိတယ် ပြန်တဲ့သုံးပုံကိုနည်းနည်းသိတယ်တဂရကံမှာ၄ပုံမှာ၂ပုံသိတယ်ကျန်တဲ့၂ပုံကိုနည်းနည်းသိတယ်အနာဂါမှာ၄ပုံမှာ၃ပုံသိတဲ့ကျန်ကျန်ကျန်တဲ့တပုံနည်းနည်းလေးကျန်နေသေးတယ်ယဟန္တာမှာအာလုံးသိသွားပြီဒါကယဟန္တာမှာတန်တရားဓမ္မကျင်းလေစရာဘဝရှိသေးရလားဒါဒုက္ခသစ္စာအာလုံးသိသွားပြီဆိုရင်တန်တရားဓမ္မကျင်းလေစရာမရှိမရှိဘူးဒုက္ခသစ္စာအာလုံးမသိရသေးဘူးဆိုရင်တန်တရားထက်မှကျင်လေရလေအောင်မယ်ဟာလေနော် ဒါဒုက္ခသစ္စာတရားသမုဒယသစ္စာဆိုတာတဏှာလောဘကိုခေါ်တယ်တဏှာလောဘကိုဘာခေါ်ပါလဲသမုဒယသစ္စာတဏှာဆိုတာကာမတဏှာဘဝတဏှာဝိဘဝတဏှာတဏှာသုံးပါးရှိတယ်တဏှာဆိုတာအာယုန်တွေပေါ်မှာလိုလားနေတဲ့တဏှာပဲတဏှာဆိုတာချစ်တယ်ခင်တယ်တွေ့တယ်တားတယ်လိုချင်တယ်သာယာတယ်ဆွလန့်တယ်မိန်မောတယ် ပျော်တယ်ရွှင်တယ်အကုန်လုံးကဘာလို့ခေါ်တယ်လဲတဏှာပဲဘုလို့ပိဿတဏှာဒုတိယပုရိသောပုရိသောသတ္တဝါသည်တဏှာဒုတိယတဏှာတိအဖော်ရှိ၏တတ္တဝါတွေဘာအဖော်နဲ့နေကြသလဲလို့မင်းတဏှာအဖော်နဲ့နေရတယ်တဏှာဒုတိယပုရိသောပုရိသောသတ္တဝါသည်တဏှာဒုတိယတဏှာသည်အဖော်ရှိ၏ဒုတိယဆိုတာအဖော်ကိုခေါ်တယ်တတ္တဝါတွေဘာနဲ့အဖော်လုပ်နေပါလေတဏှာနဲ့အဖော်လုပ်ပြီးတော့နေတယ် ကိုတယောက်တည်းနေအိမ်မှာနည်းနည်းမပြင်းပေဘူးလားပြင်းခါကြတော့ဘသူခေါ်ထားလဲအဲကိုမိလေးတွေခေါ်ထားတယ်ခေါ်ထားပေဘူးလားသားသမီးမရှိတဲ့ပုဂ္ဂိုလ်တိပိအလူအဖော်တွေခေါ်မထားဘူးလားအနောက်နိုင်ငံမှာတော့ခွေးတွေနဲ့နေကြတယ်ဘသူနဲ့အဖော်လုံးနေတယ်လဲခွေးနဲ့အဖော်လုံးနေတယ်နောက်နိုင်ငံသားသမီးနဲ့အဖော်လုံးကြီးမနေဘူးနောက်နိုင်ငံတွေမှာခွေးနဲ့အဖော်လုံးကြီးတော့နေကြတယ်တဏှာမရှိရင်ပြင်းလို့တဏှာကိုဘာဖြစ်တယ်လဲရှားတယ် ကိုယ်ခန္ဓာကိုယ်မှာတွေ့တာတဲ့တဏှာသီးပင်ကိုယ်ဒုက္ခပိနေတယ်ဆိုရှင်အခြားခန္ဓာဆိုရင်ပြောစရာရှိသေးရဲ့လားပြောစရာမရှိတော့ဘူးတဲ့အဲ့ရောတဏှာဆိုတာကာမတဏှာကာမတဏှာဆိုတာသမုဒယသစ္စာကအစင်းအသံအနတ်အယတာအတွေ့ဒီကာမဂုဏ်တရား၅ပါးပေါ်မှာတွေ့တာတဲ့တဏှာကိုကာမတဏှာလို့ခေါ်တယ် အဲ့ဒီကာမတဏ္ဍာဟာသမုဒယသစ္စာအစစ်ပဲသမုဒယသစ္စာဒီတွင်နာနေတဲ့ကာမတဏ္ဍာဆင်းရဲဒုက္ခကိုပေးမှအမှန်ပဲကာမတဏ္ဍာဆိုတာဘာခေါ်ပါလဲအစင်အပန်းအနတ်အယတာအတွေ့အထိအဲ့ဒီတရား၅ပါးပေါ်မှာတွေ့တာနေတဲ့တဏှာကိုဘာခေါ်လဲကာမတဏ္ဍာဒီကာမတဏ္ဍာဟာသူ့ကိုဆင်းရဲစေမလားချမ်းသာစေမလားဆင်းရဲစေမှာဖြစ်တဲ့အတွက်ကြောင့်မဟုတ်သူဟာဒုက္ခသစ္စာကိုဖြစ်စေတတ်တဲ့သမုဒယသစ္စာအမှန်ပဲ နောက်ဘဝတဏ္ဍလူဘဝနတ်ဘဝတဏ္ဍလူတွေလည်းပဲကိုယ်ဘဝကိုတွေ့တာတယ်မဟုတ်လားကိုယ်ဘဝကိုကိုယ်တွေ့တာနေတဲ့ဘဝကိုတွေ့တာနေတဲ့ခင်မင်နေတဲ့တဏ္ဍကိုဘဝတဏ္ဍလို့ခေါ်တယ်လူတွေကလည်းလူဘဝကိုတွေ့တာတယ်နတ်တွေကလည်းနတ်ဘဝကိုတွေ့တာတယ်မြမတွေကလည်းမြမဘဝကိုတွေ့တာတယ်အဲ့ဒါလို့ဘဝမှာတွေ့တာနေတဲ့တဏ္ဍကိုဘဝတဏ္ဍလို့ခေါ်တယ်အဲ့ဒီဘဝကိုတွေ့တာနေတဲ့တဏ္ဍရှိရင်အဲ့ဒီတဏ္ဍဆင်းရဲမှာအမှန်ပဲ ဆင်းရဲမှာမှန်ပဲဒီဘဝတဏ္ဍာလည်းပဲသမုဒိယသစ္စာပဲကာမတဏ္ဍာဘဝတဏ္ဍာဝိဘဝတဏ္ဍာဝိဘဝတဏ္ဍာဆိုတာဟာဘဝကင်းရာကိုတွေ့တာတဲ့တဏ္ဍာဘဝကင်းရောက်တွေ့တာတဏ္ဍာဆိုတာဟာဒိဋ္ဌိနဲ့ရှင်တဲ့တဏ္ဍာတတတာဒိဋ္ဌိဥစ္စဒဒိဋ္ဌိဆိုတာရှိတယ်ဥစ္စဒဒိဋ္ဌိအဲဘဝသိရင်ဘဝပြတ်ပြီလို့ယူတဲ့တဏ္ဍာကိုဝိဘဝတဏ္ဍာလို့ခေါ်တယ် ဘဝဆိုတာနောက်ဘဝမရှိဘူးဒီဘဝသိရင်ပြတ်ပြီအဲ့ဒါလို့ယူတဲ့တဏှာကိုဝိဘဝတဏှာခေါ်တယ်အဲ့ဒီဝိဘဝတဏှာကလည်းပဲဒုက္ခသစ္စာကိုဖြစ်စေတတ်သောတရားပဲသမုဒိယသစ္စာပဲအဲ့ဒီကာမတဏှာဘဝတဏှာဝိဘဝတဏှာတဏှာသုံးပါးပါလေသမုဒိယသစ္စာအမှန်ပဲတဲ့ဟုတ်ရမလားကိုဘုန်းကြီးတို့ကိုဘဝကိုတွေ့တာသလားမတွေ့တာဘူးလား ဒီဘဝကသေသွားရင်အပယ်လေးပါးမှာဖြစ်ကျင်သလားလူဘဝမှာထားဖြစ်ကျင်သလားဖြစ်နိုင်မယ်ဆိုရင်တော့ဖြင့်လူဘဝမှာပဲဖြစ်ကျင်တယ်ဒီလိုမဟုတ်လားဒီလိုဆိုရှင်တွေ့တာသလားမတွေ့တာဘူးလားအဲတွေ့တာပြီဆိုရှင်တဏှာဖြစ်ပြီတဏှာဆိုရှင်သမုဒယသစ္စာဖြစ်ပြီမဟုတ်လားအဲ့ဒီသမုဒယသစ္စာပဲအကျိုးကိုပေးမလဲဒုက္ခသစ္စာကိုပေးမယ်အဲ့ဒီတဏှာကပဲဘဝကိုဖြစ်စေမယ်မဟုတ်လားငါလူဘဝမှာဖြစ်ခြင်းဆိုရင်လူဘဝဖြစ်ပြီဆိုတာလူဘဝဖြစ်ရင် အုံနာစေတရားနဲ့မတွေ့ရပြီဘူးလားတွေ့ရင်ဒုက္ခမဖြစ်ပြီဘူးလားဒါကြောင့်တဏှာဒုက္ခကိုဖြစ်စေတာတော့တရားပဲဆိုတာမှန်သလားမှားသလားမှန်တယ်အဲ့ဒါညာထဲမှာစီညာထဲမှာစဉ်းစားပြီးကြည့်ဒါကြည့်ဒါကြည့်ခိုင်းတာပါပဲနော်မှန်ထဲမှာသွားကြည့်လိုက်ရင်ဘု து ရုပ်ပေါ်တယ်လေဘာဖြစ်လို့ကိုရုပ်ပေါ်ရတယ်လဲကိုပဲကြည့်တာကိုဟုတ်တယ်မလားကိုပဲကြည့်မှန်ကြည့်မှသွားကြည့်ရင်ပို့ပြီးတော့မကြည့်နိုင်ဘူးလားမကြည့်တဲ့မှန်မှသွားကြည့်ရင် သိမကြည်ဟောရမလားအေးအဲ့ဒါကြည်ကိုကြည်တဲ့အတိုင်းပဲကိုဆန္ဒအတိုင်းပဲဘဝဆိုတာပြန်ဖြစ်တယ်ဘုလို့ပြီးသားကိုကလူဘဝဖြစ်ခြင်းလူဘဝမှာပြန်ဖြစ်မယ်နတ်ဘဝဖြစ်ခြင်းနတ်ဘဝမှာပြန်ဖြစ်မယ်ဖြစ်တိုင်းဖြစ်တိုင်းဘယ်ဘဝမှာပဲဖြစ်ဖြစ်အိုနာသေးအိုနာသေးကလောသလားမလောဘူးဒီတရားတွေအိုနာသေးဆိုတဲ့တရားစီပင်လေးဘာဖြစ်နေပြီလဲဆင်းရဲနေပြီတဲ့ဒီလိုမဟုတ်လားဘဝရှိရင်ဆင်းရဲနေပြီဒါကသူတော်ကောင်းတွေကဘဝကို မလိုဘူး ဒါကြောင့်ဒါနာပြုတိုင်းပြုတိုင်းသီလပြုတိုင်းပြုတိုင်းဘဝနာအထုတိုင်းအထုတိုင်းဘဝလွတ်တဲ့နိဗ္ဗာန်ကိုသာလေဥတည်ပြီးတော့သွားရတယ်ဒီလိုမဟုတ်လားအဲဒုက္ခသစ္စာသမုဒယသစ္စာနောက်ဗာသစ္စာလဲနိရောဓသစ္စာနောက်ထမအကျင့်နဲ့ပြန်ချစ်ပါမယ်ဒါအကျဉ်းချုပ်နိရောဓသစ္စာဆိုတာနိဗ္ဗာန်တရားကိုခေါ်တယ်ဒုက္ခသမုဒယနှစ်ပါးချုပ်ငြိမ်းသွားတဲ့နိဗ္ဗာန်ကိုနိရောဓသစ္စာလို့ခေါ်တယ် တတိပတ္တဝိပဿနာတရားရှုမှတ်ပွားများနေတဲ့အခါမှာဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ပေါ်ရန်ပေါ်ရသင်္ခါရယုံနာတရားတို့ရှုရင်းရှုရင်းနဲ့ပဲပြုံးဆိုစီမိများငင်းသွားတဲ့ကဲ့သို့ကုန်သွားတယ်ဘာမှမရှိတော့ဘူးချုပ်သွားတယ်လုံးဝချုပ်သွားဒီယုံနာတပါလုံးဝမရှိတော့ချုပ်သွားတယ် အဲ့ဒီချုပ်သွားတဲ့နေရာကိုနိရောဓလို့ခေါ်တယ်ဘာခေါ်ပါလဲနိရောဓနိဗ္ဗာန်တရားလို့ခေါ်တယ်အခြားမှာပါရှာလို့မရဘူးကိုယ်ခန္ဓာကိုယ်တမှာကိုယ်ရှာနေရတယ်ကိုယ်ခန္ဓာကိုယ်နေတိုင်းဖောင်းတယ်ပင်တယ်ထိုင်တယ်ထိတယ်နာတယ်ကျင်တယ်ကြိုက်တယ်ခဲတယ်ဒါကဒါကမှန်းနေတခြားမှာတော့မမှန်းနဲ့ညာသူကသင်ရရှင်လည်းပဲညာလန်းတယ်ပဲလန်းတယ်ကြွားတယ်ချားတယ်ကြွားတယ်လန်းတယ်ချားတယ်ဒါကိုယ်ကမှန်းနေစိုင်းရင်လည်းအာတိကျအာကောင်းတာဝိပဿနာအာကောင်းလာတယ် တမာတိဝိပဿနာညာအကောင်းတော့လောကီညာတွေကုန်ဆုံးသွားတော့လောကုတ္တရာညာတဲ့ဖြုတ်နဲ့ကူသွားတော့နိရောဓရောက်ပြီနိဗ္ဗာန်မြောက်ပြုပြီသတ္တပါတိမဉ္ဇဉ်နဲ့နိဗ္ဗာန်ကိုမြောက်ပြုပြီသဂရကမဉ္ဇဉ်နဲ့နိဗ္ဗာန်ကိုမြောက်ပြုပြီအနာဂါမိမဉ္ဇဉ်နဲ့နိဗ္ဗာန်ကိုမြောက်ပြုပြီအရဟတမဉ္ဇဉ်နဲ့နိဗ္ဗာန်ကိုမြောက်ပြုပြီလေးချင်းပြုပြင်ဘဝကုန်ပြီပွဲသိမ့်ပြီဘဝငြိမ့်ပြီအဲ့ဒီနေရာကိုဘာခေါ်လဲနိရောဓသစ္စာမလွယ်ဘူးလားလွယ်လွယ်လေးပဲမဟုတ်ဘူးလား မလွယ်ပေဘူးလားလွယ်လွယ်လေးဘာခက်တယ်လဲဖောင်းတာပြတာမှန်းတာဘာခက်တယ်လဲတရားမှန်းတာဘလို့နေလဲပြောလားပြင်းသလားခင်မင်းလေးစာနေတဲ့ဘောကနာယူပြီးတော့တရားမှန်ကြလို့ယောဂီတရားမှန်ကြတယ်မို့လားအဲတရားမှန်ကြတယ်ခင်မင်းစားပြီးအခုတရားနာနေဒီစကားပြောတယ်ချိန်နဲ့တရားအထွတ်ချင်းဘယ်တော့ပူကဘယ်ကပူများတယ်လဲခင်မင်းစားပြီးတော့တေးတမန်တဲ့အိလိုက်အညောင်းပြေအိလိုက်တစ်ချက်ကြည့်လို့မှတရားလာထိုင် နှစ်နိုင်ထုတ်တရားနာတော့ဘယ်ပြန်ညာပြန်လည်းပဲနှစ်နိုင်ရထုတ်သွားတော့ထိုက်ခြင်းတယ်လို့ထိုက်ခြင်းတယ်လို့အလေးသွားခြင်းတယ်အပေါ်သွားခြင်းတယ်လို့ရည်သွားခြင်းတယ်လို့လည်းပဲတဏှာဤသူတရားထိုင်နှစ်နိုင်မထုတ်မိမှာပဲပြည့်သွားပြီတရားထိုင်ရတာပျော်သလားပြင်းသလားပျော်လို့တော့ပျော်လို့ပျော်လို့ဟုတ်လှဲ့ဒီလှဲ့ဟုတ်ပြောင်းဒီပြောင်းလဲအဲ့ဒါလေတဏှာဤပြီးသွားရောတရားဆိုတာခက်တယ်ဘုလိုပြင်းသား တရားလှုပ်လာဝိရိယအမတန်ကြီးမားမှရတယ်လှုပ်လာဝိရိယအမတန်ကြီးမားမှတရားရတယ်လှုပ်လာဝိရိယနဲ့ရင်တရားမရနိုင်ဘူးတရားမရဘူးအဲ့တော့နိရောဓသစ္စာတရားဆိုတာယုံနာဘာဖြစ်သွားပြီလဲထုတ်သွားပြီအမတန်မှလွယ်တယ်ပြောရတာဓမ္မလွယ်တယ်လွယ်လွယ်လေးပဲအထုရတာတော့ခက်မခက်နော်ခက်မခက်အမတန်ခက်တနေ့လာယာနုံတို့ဒလိနဲ့တနေ့လာယာနုံတို့တလလာယာနုံတို့နဲ့အထုလဲရတာမအိမနေမအိမနေအထုရတာခါတည်းဟာအသေးသေးကြီးကြီးဟဲ့အထုရတာခါတည်းဟာ ရတဲ့အခါမှာပဲစိတ်ချသွားရတယ်မရမကလာတော့စိတ်မချရဘူးဒီတရားရှိတယ်နိရောဓသစ္စာဆိုနိဗ္ဗာန်တရားတကယ်ရှိတယ်တကယ်အထုတ်ရင်တကယ်ရတဲ့တရားပဲတမက်တဖို့ရသွားရင်ပလေပါကလွတ်ပြီတန်တရားတကလွတ်ဖို့အခြေရသွားပြီဒါယုံနဲ့ချုပ်သွားတဲ့နေရာဒီပါလဲနိရောဓသစ္စာတရားသစ္စာဘယ်နှပါပြီးသွားပြီလဲ၃ပါမှတ်မိတယ်မဟုတ်လားပြန်ပြောပါဆိုရှင်ပြောတတ်ခင်မှာတားမယ်နားတော့လဲတယ်မဟုတ်လား အဲလွယ်လွယ်လေးဟောတာနော်နောက်ပိုင်းမှာနည်းနည်းအကျဉ်းနဲ့ပြန်ချက်ပြမယ်ဘာသစ္စာကြံသေးတယ်လဲမဂ္ဂသစ္စာကြံတယ်မဂ္ဂသစ္စာမဂ္ဂသစ္စာဆိုတာမဂ္ဂင်၈ပါးသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိခေါ်တဲ့မဂ္ဂင်၈ပါးအဲ့ဒီမဂ္ဂင်၈ပါးကိုခေါ်လဲမဂ္ဂသစ္စာတရားလို့ခေါ်တယ် သံမာဒိဋ္ဌိဆိုတာအမှန်တရားကိုမြင်တာအမြင်မှန်ကိုသံမာဒိဋ္ဌိလို့ခေါ်တယ်ဘယ်လိုအမြင်မှန်ကလေးဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဖောင်းတာလေးကယုတ်တရားပိန်တာလေးကယုတ်တရားသိနေတဲ့စိတ်ကအနန္တရားဩယုတ်နနာတတွဲဖောင်းတာလေးကယုတ်တရားသိတဲ့စိတ်ကအနန္တရားပိန်တာကယုတ်တရားသိတဲ့စိတ်ကအနန္တရားယုတ်နနာတတွဲအမှားတိုင်းသိသွားပြီ နာတာကျင်တာကိုသိတယ်ကြိုက်တာခိုက်တာကိုသိတယ်မြင်တာကြားတာကိုသိတယ်အယုတ်တရားနာတရားမှန်တိုင်းမှန်တိုင်းယောဂတရားနာကတရားယောဂတရားနာကတရားဒီလိုအပိုင်းခြားအပိုင်းခြားပြီးတော့တစ်ခုချင်းတစ်ခုချင်းကွဲကွဲပြားပြားသိသိသွားတာကိုသမ္မာဒိဋ္ဌိမဲခင်လို့ခေါ်တဲ့အကျဉ်းစားအဖြစ်မှန်တယ်နော်ယုတ်တရားနဲ့နာတရားကိုပိုင်းပိုင်းခြားခြားကွဲကွဲပြားပြားသိသိသွားတာကိုဘာလို့ခေါ်တယ်သမ္မာဒိဋ္ဌိမဲခင်လို့ခေါ်တယ် ဒါအကျဉ်းဆုံးတရားဖောင်းတာလေးမှားလိုက်ပိန်တာလေးမှားလိုက်ဖောင်းတာလေးမှားလိုက်ပိန်တာလေးမှားလိုက်ဟောမှတ်ဖန်များတော့ဖောင်းတာလေးနဲ့ပိန်တာလေးတခြားစီဖောင်းတာနဲ့ဖောင်းတာကတခြားတိတာစီတာနံကတခြားပိန်တာကတခြားတိတာစီကနံကတခြားညာလန္တကတခြားမှန်တဲ့စီကတခြားဗလန္တကတခြားမှန်စီကတခြားဒါလို့မဟုတ်ဘူးလားအဲ့လိုသူ့အပိုင်းနဲ့သူ့အပိုင်းနဲ့သူယုံနဲ့နာယုံနဲ့နာကွဲကွဲပြားပြားတိတိသွားတာဘာလို့ခေါ်တယ်လဲသမ္မာဒိဋ္ဌိမဂ်ခင်လို့ခေါ်တယ် စတော့တဲ့အခါမှလည်းပဲအမှန်ပြီးစခါကျတော့ချူပြီးပြုတ်သွားမယ်ချီပြီးပြုတ်သွားမယ်ပူပြီးပြုတ်သွားမယ်အေးပြုတ်သွားမယ်တခြားစီတခြားစီတိတိပြီးပြုတ်ပြုတ်သွားမယ်အဲ့ဒီအမှန်တရားတိတိသွားတော့ဘာလို့ခေါ်ပါသလဲသမ္မာဒိဋ္ဌိမဂ်ခင်လို့ခေါ်တယ်ကိုဘုန်းကြီးဟောတဲ့တရားကိုကြားနေတာမဟုတ်လားအဲကြားနေတာကရုပ်တရားသိနေတာကနာတရားဒီလိုမှန်တိုင်းသိတာကိုဘာလို့ခေါ်မလဲသမ္မာဒိဋ္ဌိမဂ်ခင်လို့ခေါ်တယ်ဒါမဂ်ခင်၈ပါးနော် သမ္မာသင်္ကပ္ပမကင်အမှန်ကိုကြံစီခြင်းအမှန်ကိုကြံစီတယ်ဆိုတာ ဖောင်းတာပင်တာလို့ရှုမှတ်တဲ့အခါကျတော့ဖောင်းတဲ့အာယုံကိုမှတ်နေတဲ့စိတ်ကလေးကတိမ်ပြီးတော့ချော်ပြီးတော့မသွားရလအောင်တတမမမှတ်နေတာကိုသမ္မာသင်္ကပ္ပမကင်လို့ခေါ်တယ်အာယုံပေါ်မှာရှုမှတ်တဲ့စိတ်ကလေးကရွယ်ချိန်ပြီးတော့အမှန်တိုင်းတိတိသွားမှတ်နေတာကိုဘာလို့ခေါ်တယ်လဲသမ္မာသင်္ကပ္ပခေါ်တယ် ဖောင်းတာလေးကိုမှန်းရင်ဖောင်းတာလေးကိုမှန်းတဲ့စိတ်ကလေးကတိမ်ချော်ပြီးတော့မသွားရလေအောင်အမှန်တိုင်းတက်တက်သိအောင်ပိန်တာလေးကိုမှန်းလိုက်ရင်ပိတဲ့အာရုံလေးပေါ်မှာမှန်းတဲ့စိတ်တိမ်ချော်ပြီးတော့မသွားရလေအောင်တက်တက်မှန်မှန်သိအောင်အဲ့ဒါလို့ချိန်ပြီးတော့မှန်းနေတာကိုဘာလို့ခေါ်တယ်လဲသမ္မာသင်္ကပ္ပမဂ္ဂင်လို့ခေါ်တယ်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာမကောင်းတဲ့ဒုစရိုက်တရားကိုရှောင်ရှားပြီးတော့သူစရိုက်တရားကိုပြောတာကိုဘာခေါ်လဲသမ္မာဝါစာမဂ္ဂင် အကုသိုလ်စကားကိုမပြောဘူးကုသိုလ်စကားကိုသာပြောတာကိုဘာလို့ခေါ်တယ်တမ္မဝါစာမကင်ကောင်းသောစကားတဲ့တမ္မဝါစာတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မတာမကောင်းတာတွေကို तू ဟာမကြံစီဘူးကောင်းတာတွေကိုသာလည်းဘာဖြစ်လဲကြံစီတယ်တဲ့အဲ့ဒါကိုဘာလို့ခေါ်မလဲတမ္မာကမ္မတာကောင်းတဲ့မှုတွေကောင်းတဲ့မှုတွေမကောင်းတဲ့မှုတွေကို तू ကမလုပ်ဘူး ကောင်းတဲ့မှုတွေကိုကကြံစီပြီးတော့လုပ်တယ်မကောင်းတဲ့ဒုစရိုက်တွေနဲ့သူကမနေဘူးကောင်းတဲ့သူစရိုက်ပြနေတာသူအလုပ်လုပ်ပြီးတော့နေတယ်ဒါကိုဘာလို့ခေါ်မလဲတမ္မာကမ္မတာမကောင်းတဲ့လုံးမှန်တယ်များသူကမလုပ်ကောင်းတဲ့လုံးမှန်တယ်များကိုကလည်းလုပ်တယ်အဲ့ဒါဘာခေါ်လဲတမ္မာကမ္မတာကောင်းသောအလုပ်တဲ့ဒါသီလမဲ့ခင်ပဲတမ္မာအာဇီဝမကောင်းတဲ့ဒုစရိုက်တရားတွေနဲ့သူအသက်မမွေးဘူး ကောင်းတဲ့လုပ်ငန်းတွေနဲ့သာလင်းသူကအသက်မွေးတယ်ဒါကိုဘာလို့ခေါ်တယ်လဲသမ္မာအာဇီဝကောင်းသောသက်မွေးခြင်းမကောင်းတဲ့အကုသိုလ်တရားနဲ့ဘယ်တော့မှသူသက်မွေးမွေးဘူးကောင်းတဲ့လုပ်ငန်းတွေစီးပွားရေးနဲ့သာသူကအသက်မွေးပြီးတော့နေတယ်အဲ့ဒါကိုဘာလို့ခေါ်မလဲသမ္မာအာဇီဝအဲ့ဒီသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသုံးပါးကိုသီလမဲ့ခင်လို့ခေါ်တယ်ခုနကစောစောကဟောလာခဲ့တဲ့သမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပနှစ်ပါးကိုပညာမဲ့ခင်ခေါ်တယ် သမ္မာဒိဋ္ဌိနဲ့သမ္မာသင်္ကမ္မနှစ်ပါးကပညာမဲ့ခင်သမ္မာဝါစာသမ္မာကမ္မနာသမ္မာသုဝသုံးပါးကသီလမဲ့ခင်မကဲဘယ်တစ်ပါးကြံသေးတယ်လဲသမ္မာဝါယာမသမ္မာသတိသမ္မာသမာဓိသမ္မာဝါယာမဆိုတာဟာအဆက်မပြတ်သတိပဋ္ဌာန်တရားကုသိုလ်တရားတွေကိုပွားများအထုတ်နေတာကိုဘာလို့ခေါ်တယ်လဲသမ္မာဝါယာမဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်အချိန်ရှိသမျှလှုပ်လာစိုက်ပြီးတော့မှန်းနေတာကိုဘာလို့ခေါ်တယ်လဲ သမ္မာဝါယာမပဲခင်ညာလန်းတယ်ပဲလန်းတယ်ညာလန်းတယ်ပဲလန်းတယ်ကြွတယ်လှမ်းတယ်ချတယ်အဲ့ဒါလှုပ်လှူတွေကစိုက်ပြီးတော့မှန်းနေတာဘာလို့ခေါ်တယ်လဲသမ္မာဝါယာမမြင်မြင်နဲ့မြင်နဲ့မှန်းမယ်ကြရင်ကြတယ်ကြတယ်မှန်းမယ်မြင်အောင်လဲမှန်းမယ်ကြားအောင်လဲမှန်းမယ်သိအောင်မှန်းမယ်အဲ့ဒါလှုပ်လှူတွေကစိုက်ပြီးတော့မြင်အာယုံကြားအာယုံတွေပေါ်မှာအကုသိုလ်တွေမဖြစ်အောင်သမပြမှန်းနေတာဘာလို့ခေါ်တယ်လဲသမ္မာဝါယာမမဲခင်မှန်းနေတဲ့တရားတွေပေါ်မှာတတိလဲလုံးမထားပဲနဲ့အမှန်တိုင်းသိအောင်တတိတရားထားပြီးတော့ မှတ်နေတာကိုကကြပါဘာလို့ခေါ်မလဲသံမာတတိမဲခင်ရှုမှန်တဲ့အာယုန်ဒီပေါ်မှာလက်လုံးမခံပဲနဲ့အမှန်တိုင်းသိအောင်တတိထားပြီးမှတ်နေတာဘာလို့ခေါ်မလဲသံမာတတိမဲခင်မိမိရဲ့ကိုယ်ထက်စိတ်ထက်မှာတန်လဲရှုမှတ်ပြီးတော့စိတ်လေးတီးကြည်နေတာကိုသံမာ သမာဓိမဲခင်ကိုယ်စိတ်လေးကဘယ်မှမသွားဘူးဖောင်းတတ်ပေတယ်ဆိုရင်ဖောင်းပေပေါ်မှာသာစိတ်လေးကတီးပြီးတော့ငြိမ်ပြီးတော့နေတယ်ထိုင်တယ်တီးတယ်ဆိုရင်ထိုင်တီးပေါ်မှာသာစိတ်လေးကတီးငြိမ်ပြီးတော့နေတယ် ညာလန်းနဲ့ဗလန်းနဲ့ဆိုရင်လည်းညာလန်းဗလန်းပေါ်မှာစိတ်လက်တည်ငြိမ်ပြီးတော့နေတယ်အဲ့လိုယုံနာတရားတွေပေါ်ရှုမှတ်နေတာအာမီပေါ်မှာစိတ်တည်ငြိမ်နေတာကိုဘာလို့ခေါ်ပါသလဲသမ္မာသမာဓိမဂ်ခင်ဒီကသမ္မာဝါယာမသမ္မာတတိသမ္မာသမာဓိသုံးပါးကိုသမာဓိမဂ်ခင်လို့ခေါ်တယ်အလုံးမဂ်ခင်ဘယ်နှပါရှိသွားမလဲရှစ်ပါးတူရတူရစုပေါင်းလိုက်တော့ဘယ်နဲ့အစုဘယ်နဲ့စုကြသလဲသုံးစုသီလကတစုသမာဓိကတစုပညာကတစု ဒါပေမဲ့မြတ်စွာဘုရားရှင်ကပညာသီလသမာဓိသူတို့ခေါ်ထားတယ်ပညာကိုအရင်ဟောတယ်ဒုတိယမှာသီလတတိယမှာသမာဓိသမ္မာဒိဋ္ဌိမဲ့ခင်နဲ့သမ္မာသင်္ကပ္ပနှစ်ပါးကဗာမဲ့ခင်လဲပညာမဲ့ခင်ပညာလမ်းစဉ်ပညာမဲ့ခင်သမ္မာဝါစာသမ္မာကမ္မရာသမ္မာဇီဝသုံးပါးကပါလဲသီလမဲ့ခင်သမ္မာဝါယာမသမ္မာတတိသမ္မာသမ္မာသုံးပါးကဗာမဲ့ခင်လဲ တမာရီမဲ့ခင်မဂ္ဂင်၈ပါးသူရပေါင်းလိုက်ရင်အုပ်စုဖွဲ့လိုက်ရင် သီလတမာရီပညာအဲ့ဒီသီလတမာရီပညာအုပ်စု၃ပါးထမ်းမှသာလင်ကိုယ်စိတ်ကလေးကိုထားနိုင်ရင်အဲ့ဒီပုဂ္ဂိုလ်ကနိဗ္ဗာန်ကိုသွားတဲ့ပုဂ္ဂိုလ်ပဲသီလမဂ္ဂင်ထမ်းမှကိုယ်စိတ်ရှိမယ်တမာရီမဂ္ဂင်ထမ်းမှကိုယ်စိတ်ရှိမယ်ပညာမဂ္ဂင်ထမ်းမှကိုယ်စိတ်ရှိမယ်ဆိုရှင်အဲ့ဒီပုဂ္ဂိုလ်ဘယ်သွားနေပါလဲနိဗ္ဗာန်သွားနေတယ်အဲ့ဒီမဂ္ဂင်အုပ်စု၃ပါးတည်းကလောနေရင်ဘယ်သွားနေပြီအပယ်ကိုသွားနေပြီဘယ်သွားနေပြီ အေးအပေသွားနေပြီမှားတာနော်ငါဆေးဟာနိဗ္ဗာန်ကိုသွားတဲ့အချိန်ဘယ်လောက်ရှိသလဲအပေလေးပါးကိုသွားတဲ့အချိန်ဘယ်လောက်ရှိသလဲစဉ်းစားကြည့်သီလမကင်သုံးပါးထမ်းမှာသာလဲကိုယ်ဆေးရရှိနေတယ်ဆိုရင်ဒီပုဂ္ဂိုလ်ကဘယ်သွားနေသလဲသမာဓိမကင်သုံးပါးထမ်းမှာသာလဲကိုယ်ဆေးရှိနေရင်အဲ့ဒီပုဂ္ဂိုလ်ဘယ်သွားနေသလဲပညာမကင်နှစ်ပါးထမ်းမှာသာလဲကိုယ်ဆေးရှိနေရင်အဲ့ဒီပုဂ္ဂိုလ်ဘယ်သွားနေသလဲဒီမသွားနေတယ်အဲ့ဒီမကင်၈ပါးကအလော ပြင်မာနေရင်အဲ့ကိုစရာစီးနေတဲ့ဘယ်သွားနေမလဲအေးဒီသဘုဒ္ဓတရားဓမ္မများ နေတဲ့နေတိုင်းအဖယ်သွားတာများတယ်လေနိဗ္ဗာန်ကိုသွားတာများသလားအပယ်လေးပါးကိုသွားတာများသလားအဲတဝက်စီပါဖျားလို့ဖြစ်လိုက်သက်သာတယ်တဝက်စီပါဗျာလို့ဟုတ်တယ်မလားဘလို့ပြင်မလဲသက်သာအောင်အဲတဝက်စီတဝက်စီထားလိုက်လိပ်ညာပါရင်ပေါ့ဟုတ်တယ်မလားမြောင်းထားလိုက်မြောင်းထားလိုက်ကိုကိုကိုလည်းပဲအားပေးရတယ်တို့မဟုတ်လား ဒီလိုဆိုတော့သွားတာပြီမို့လားဩဒီသီလသမာဓိပညာမကင်သက်တရားထက်မှနေမှနိဗ္ဗာန်ကိုသွားတယ်အဲ့ဒီခြားဒီမဂ္ဂင်၈ပါးမှာအလော့ဖြစ်တဲ့စိတ်ကတခြားမှာနေရင်အပယ်ကိုသွားတယ်စဉ်းစားကြည့်စဉ်းစားကြည့်ပယ်ကိုသွားသလားမသွားဘူးလားအဲ့ဒီမဂ္ဂင်၈ပါးအလော့ဖြစ်နေဆိုရှင်လောဘဖြစ်နေမယ်ဒေါသဖြစ်နေမယ်မောဟဖြစ်နေမယ်မာနဖြစ်နေမယ်ဒီလိုမဟုတ်လားမဂ္ဂင်၈ပါးအလော့ဆိုရင်စိတ်ဗမာနေမလဲကိလေသာတွေထက်မှနေမှာမဟုတ်လားဘုရားပိသဟုတ်တယ်မဟုတ်လား လောဘနဲ့နေမယ်ဒေါသနဲ့နေမယ်မောဟနဲ့နေမယ်မာနနဲ့နေမယ်ဒီလိုမဟုတ်ဘူးလားအဲ့ဒီလောဘဒေါသမောဟမာနပြားတွေကဘယ်ပုရိသေလဲအပေလေးပါးကိုပုရိနာပါပဲဘုလို့ပြည်သာဒါကြောင့်မို့နီးလာပြီသေဖို့တော်နီးလာပြီဒီနေ့တစ်နေ့နီးယူမလာဘူးလားကိုကတော့ဝေးခိုင်းတယ်ကိုကဝေးခိုင်းတယ်သင်္ကြန်တရားဝေးသလားဒီနေ့တစ်နေ့ဘာဖြစ်လာသလဲနီးတယ်ကိုကတော့ဘလို့နေလဲဝေးကငောင်သေးသေးဘူးငောင်သေးသေးဘူးဒီလိုမဟုတ်ဘူးလား ကိုကဝေးနေပြီမဲ့သိခြင်းတရားဘာဖြစ်လာလဲနီလာတယ်နီလာတယ်နီလာရဆိုရှင်သေဖို့ကနီလာပြီမို့လားသေဖို့နီလာရင်ဘာလို့လို့သလဲအပေကိုသွားဖို့လို့သလားနိဗ္ဗာန်သွားဖို့လို့သလားအေးနိဗ္ဗာန်သွားဖို့လို့လေအလုံးကအသီးသားပဲအသီးသားပဲနော်ဒါကြောင့်မို့ပြန်ပြန်ပြီးတော့သတိမေးနေရတယ်သတိပေးနေရဘုလို့ပေးသားဒါသစ္စာလေးပါးတရားကုံသွားပြီသစ္စာလေးပါးတရားဘာယူသွားပြီလဲကုံသွားပြီကဲတရားထုဘလို့ရတယ်လဲလက်ညှိုးထောင် ကဲရာပုဂ္ဂိုလ်လည်းငုံထောင်ကြည့်ပါဆိုရှင်ဘယ်လိုပြောမလဲထောင်လို့မရှိပြီဘူးလားအေးမရှိရင်လည်းထားလိုက်ပေါ့ဒါမလားနော်ဒီသစ္စာလေးပါးတရားကိုသိတဲ့ဆိုတာဘုန်းတော်ပရိသတ်နိရောဓသစ္စာကိုသိသွားတာပါပဲအရိယမဉ္ဇဘုံညာနဲ့နိဗ္ဗာန်ကိုသိတယ်သစ္စာလေးပါးကိုသိတယ်အရိယမဉ္ဇနဲ့သစ္စာလေးပါးကိုသိတယ်ဆိုတာဟာနိရောဓသစ္စာတစ်ပါးတည်းနဲ့ပဲနိဗ္ဗာန်ကိုသိတာပါပဲ နိရောဓသစ္စာနဲ့နိဗ္ဗာန်သိသွားရင်ကျန်တဲ့သစ္စာ၃ပါးကလည်းပဲသိခြင်းကိစ္စအလိုလိုပြီးသွားတယ်သစ္စာ၄ပါးကိုသိတယ်ဆိုတာဟာဘယ်သစ္စာကိုသိတယ်လဲလို့မေးရင်နိရောဓသစ္စာပဲဘယ်သစ္စာကိုသိတယ်လဲနိရောဓသစ္စာတဘာတော့သိသွားရတာနော်ကျန်တဲ့သစ္စာ၃ပါးကလောကီအခိုက်မှာတော့ဝိပဿနာခိုက်မှာတော့ဒုက္ခသစ္စာကိုလည်းသိတယ်သမုဒယသစ္စာကိုလည်းသိတယ်မဂ္ဂသစ္စာကိုလည်းသိတယ် သိနေတာပါလှဲပြီးသိနေတာပါပဲဒုက္ခသစ္စာကိုလှဲသိလိုက်သမုဒယသစ္စာကိုလှဲသိလိုက်မဂ္ဂသစ္စာကိုလှဲပြီးတော့သိလိုက်နောက်ဆုံးချုပ်သွားတဲ့ခါကျတော့နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့ခါကျတော့နိရောဓသစ္စာတစ်ပါးတည်းပဲဘုလိုပိသဘာလဲနိဗ္ဗာန်ပြီးသွားတယ်လဲနိရောဓသစ္စာပဲဒါပေမဲ့ကျန်တဲ့သစ္စာသုံးပါးကလည်းပဲအလိုလိုပြီးသွားတယ်တနွယ်တနွယ်ငင်ရင်ဒဇင်ပါကြောက်ရတယ်မလားဟောတနွယ်ငင်ရင်ဒဇင်ပါသွားတာပဲနော် ညာညာဤတစ်ခုမှ စပြစ်သည်ခိုင်တစ်ခိုင်ညာတစ်ခုမှအလုံးပေါင်း100 200ပြင်းတယ်မဟုတ်လားအဒီစပြစ်ခိုင်ကြီးကိုညာကိုဖြားလိုက်ရင်တစ်ခိုင်လုံးလို့ကြွကြီးမသွားဘူးလားပြားမသွားဘူးလားပြတ်သွားတယ်နော်အဲစပြစ်သည်ခိုင်ကြီးဟာညာရုပ်ဓာတ်လေးကတစ်ခုတည်းပါပဲအတိတရအတိရလား100 200ရှိတယ်မဟုတ်လားညာရုပ်တစ်ခုကိုဖြားလိုက်ရင်အတိတအလုံးပါဘူးတော့မလားဘူးလားအေးဒီလိုပဲနိရောဓသစ္စာကိုသိပြီဆိုရှင်ကြံတဲ့သစ္စာသုံးပါးလည်းဘာရောက်သွားမလဲအလိုလို ပြင်းကိစ္စပြီးသွားပြီတဲ့ဒါသစ္စာလေးနဲ့သစ္စာလေးချက်တပြိုင်တည်းသိလျက်ပဲသုံးနီနိဗ္ဗာန်မြင်ကကွင်းသစ္စာမှန်စွာသိမှုပြီကြောက်ရတယ်မလားဆိုသစ္စာလေးချက်တပြိုင်တည်းသိလျက်ပဲသုံးနီသစ္စာလေးချက်တပြိုင်တည်းသိလျက်ပဲသုံးနီ သစ္စာလေးချက်တပြိုင်နက်သိလျက်ပဲသို့နီနိဗ္ဗာန်မြင်ကတွင်သစ္စာမှန်စွာသိမှုပြီနိဗ္ဗာန်မြင်ကတွင်သစ္စာမှန်စွာသိမှုပြီဟောနိဗ္ဗာန်မြင်ပါဆိုရင်ကျန်သစ္စာအလုံးနဲ့ဘာကြီးသွားပြီ သိမှုတွေပြီးပြီတဲ့တပွဲသိမ့်ပြီပလေဘကလောပြီဒီလိုမဟုတ်လားအ ਨੇ ဆုံးတစ္ဆာလေးပါတကြိမ်သိဖို့တော့လိုအပ်တယ်သောတာပန်ဖြစ်ဖို့လိုအပ်တယ်သောတာပတ္တိမညာဘုံညာနိဗ္ဗာန်ကိုတကြိမ်သိပြီဆိုရင်ပလေဘကလောပြီအပယ်နဲ့ဥစားကွဲပြီးတန်တရားမှာကျင်လဲဖို့နည်းနည်းပဲကြံတော့တယ်ဘုဒ္ဓကဥပမာဘယ်လိုပြထားတယ်လဲတယူဇနာလောက်မြင့်တဲ့တောင်ကြီးတစ်လုံးကိုဖြုတ်လိုက်တဲ့အခါမှာအဲ့ဒီတောင်ရဲ့နေရာမှာသဲလုံးလေး မုံညင်းစလို့ချစ်တာသဲလုံးလေးသုံးလုံးသုံးလုံးပဲကြွေးကြံတော့တယ်တဲ့တယူဇနာလောက်မြင့်တဲ့တောင်ကြီးဖြိုလိုက်တဲ့နေအဲ့ဒီတောင်ကြီးရဲ့နေရာမှာဘာကြံရင်တလဲမုံညင်းစီလောက်ရှိတဲ့သဲလုံးလေးသုံးလုံးကြံရင်တယ်တောင်ကြီးကတော့ဘာယူသွားပြီပြိုသွားပြီတောတပတိမဉ္ဇဏ်နဲ့ပယ်တဲ့ကိလေသာအဲ့ဒီတောင်ကြီးနဲ့ဥပမာတူတယ်အထက်မဲ့သုတ်ကုနဲ့ပယ်ရမကိလေသာခုနကပြောလာတယ်သဲလုံးလေးသုံးလုံးနဲ့လည်းပဲတူတော့တယ်တောတပတိ ပယ်တဲ့ကိလေသာအဲ့ဒါကြည့်ဘလို့အင်အားကြီးမှန်းတယ်လဲဆိုတာကြည့်ဒါသောတာပန်ဖြစ်သွားပြီဆိုရင်တန်တရားထက်မှနေရတာဘလို့ကြာတယ်လဲဘာမှမကြာတော့ဘူးဟုတ်တယ်မလားသောတာပတိမင်းကဘုံညာရပြီဆိုရင်တန်တရားထက်မှလည်းဘလို့ကြာတော့တယ်လဲဘာမှကိုမကြာတော့ဘူးကိုပြောရင်အနည်းဆုံးအများဆုံးခုနှစ်ဘဝပဲခုနှစ်ဘဝပဲဒါကြောင့်သောတမပယ်ကိလေသာနည်းသလားဘယ်လောက်များသလဲနည်းနည်းတော့မဟုတ်ဘူးနော်ဒါကြောင့်ကြံတဲ့ထမ်းမဲ့ကုတ်ကိုပယ်တဲ့ကိလေသာနည်းနည်းပဲကြံတော့တယ် မုံကြီးဆိုလို့ရှိရင်ဂဲလုံးလေးသုံးလုံးဆိုတာဘယ်လောက်များတယ်လဲသိသိလေးပဲမလားအဲ့ဒါအထက်မဲ့ပုဂ္ဂိုလ်နဲ့ပယ်တဲ့ကိလေသာဒါလောက်ပဲကျန်တော့တယ်ဒါကြောင့်သူတော်ကောင်းတွေဟာနေမအားညမအားရရတော့ခြေတွေမှာဒီလိုပဲအထုနေကြတယ်နဲ့နဲ့ကုန်နဲ့နဲ့နဲ့နဲ့ကုန်နဲ့နဲ့မြတ်မြတ်ကုန်မြတ်မြတ်ပေါ့ရသလောက်ရသလောက်ပေါ့အထုနေကြရတယ်ဒါကြောင့်မို့တရားကိုလက်လောပြီးတော့ဒီလိုဖြစ်ပါမလားအဲလက်လောမနေမဖြစ်ဘူးတစ္ဆာလေးပါသူဘလို့ပဲဘူးလားအဲ့ဒီတစ္ဆာလေးပါဓမ္မသူခက်ရင်ဆုံးတရားကဒုက္ခတစ္ဆာ သမုဒယသစ္စာနှစ်ပါးပဲဒါမှမဟုတ်လားအဲမသိတော့ဘာဖြစ်တယ်လဲတွေ့တယ်သိတော့ဘာဖြစ်တယ်လဲပြည့်သွားမယ်တွေ့နေတဲ့တရားပြည့်ဖို့မခရင်ပဲဘူးလားခရင်တယ်မသိလင် တွေ့သိလင်ပြည့်တွေ့လင်လည်းဘေးပြည့်မအေးသိတော့သိတာမဟုတ်လားအဲသူ့တွေ့ရငါ့ကိုတွေ့ရသူ့တွေ့ရငါ့ကိုတွေ့ရရင်နေတဲ့လူနှစ်ယောက်ကိုသူ့တွေ့ငါ့တွေ့တွေ့ရဖိုက်ရပါခဲ့သွားအောင်မြုပ်သွားရောသူမဟုတ်လား ယင်တဲ့အခါသူ့လက်သူ့အတွက်ငေါ့ကိုယ်အတွက်သူ့ဖက်ကိုယ်ဖက်ဖိနေပါဖြစ်သွားမလဲအဲသူကလည်းကိုယ်အတင်းဖက်အသေးဖက်ကိုယ်လည်းသူ့အတင်းဖက်အသေးဖက်လောအောင်ဟဲ့မလားဖိနေပါဖြစ်သွားရဲ့မြုပ်ပြီးသွားလေရောတပွားနောက်နောက်တပွားလည်းပဲဒီလိုပဲဖက်ပြီးတော့မြုပ်ပြီးတော့သွားလေရောတပွားဘယ်တော့ကြာပြီလဲသူတွေ့လာတာတွေဟာရေလို့မနိုင်တော့ဘူးကဘာပေါင်းရေလို့မနိုင်တော့ဘူးတဲ့ဖုန်းနဲ့ပိဿတန်တရားထဲမှာတန်တရားကျင်လည်ရတဲ့ဘဝတွေဘယ်တော့များတယ်လဲများတယ်မဟုတ်လား ဝတ္ထုတစ်ခုပြောပြမယ်မြတ်စွာဘုရားလက်ထက်တုန်းကယဟန်လေးတစ်ပါးသောတိပြီမှာအမျိုးကောင်းသားပါပဲသာသနာတော်ကြည်ညိုလို့ယဟန်ဝတ်တယ်ဖះရှင်ထာမှာယဟန်ဝတ်ဝတ်ပြီးတော့သူ့ရဲ့ဥပိ္ပဇ္ဇဆရာကယဟန်ဝတ်ပြီးတဲ့နောက်အခြားတစ်မျိုးမှာပညာသင်ဆောက်ထားတယ်ပညာသင်ဆောက်ထားတယ်သူဆရာကဥပိ္ပဇ္ဇဆရာကအဲ့ယဟန်လေးကိုသောတိမျိုးရဲ့အခြားဝေးတဲ့မြို့တစ်မျိုးမှာပညာသွားသင်ခိုင်းနေတယ် ဒီနေ့တော့သဝတိပြည်မှာကြံရတဲ့သူ့အဖေသူ့အဖေနဲ့သူ့ညီကသဝတိပြည်မှာကြံနေတယ်သူ့အဖေကအသေးအံနာမကျဖြစ်သေခါနီဖြစ်တဲ့ခါကျတော့သူ့သားငယ်ကိုခေါ်ပြီးတော့မှာတယ်ကဲသားငယ်နင့်အကိုမောင်ပစင်းနဲ့ငါတွေးရှင်တယ်ဒါပေမဲ့တွေးဖို့အချိန်ကမရှိတော့ဘူးအဖေတော့သေရတော့မယ်ဖေတော့သေရတော့မယ်ယနေ့လားနှစ်ဖန်လားမသိနင့်အကိုမောင်ပစင်းအတွက် ငွေတရားဟောဒီငွေတရားကိုဖလာဂီမောင်ပစ္စည်းယဟန်လေးအတွက်သင်္ကန်းဆေးအစရှိတဲ့ပစ္စည်းလေးပါအတွက်အဖေလှူသွားမယ်အကြောင်းညညွှန်းလို့မင်းအကိုပစ္စည်းကိုတော်လေးရောက်လာဆိုရှိရင်ဟောဒီမှာငွေတရားပါဗျာအဖေမသိခင်က အရှင်ဘုရားအတွက်ပစ္စည်းလေးပါအတွက်လှူဒန်းသွားပါတယ်လို့ပြောဆိုပြီးတော့သူ့အဖေက သူ့ဖန်းတဲ့ကိုငွေတရား အားထားခဲ့တယ်သူ့သားကြီးယဟန်လေးတွေ့ငွေတရားအားပြီးတော့သူ့ဖေကသူ့ဖေကကွယ်လွန်သွားရောတည်သွားရောသားကြီးတဲ့ဘယ်လောက်တူထားခဲ့တယ်ငွေတရားငွေတရားရှေ့ကမနှဲပါဘူးနော်ခုခေတ်ခုချိန်မှာသာနှဲနေတာရှေ့ကမများကြီးပဲသူ့သားကြီးယဟန်လည်းတခြားမျိုးမဆိုမသိဘူးအတော်ကြာတော့လားနဲ့အတော်ကြာတဲ့ခါကျတော့တော်သီမျိုးပြန်ရောက်လာခါကျတော့အိမ်သွားတော့အဖေကမရှိတော့ဘူးမရှိတော့အိမ်မှာကြာရသူ့ညီလေးက ရှင်ဖျားအဖေမသေးခင်ကဟောဒီငွေတရားအရှင်ဖျားရဲ့ပစ္စည်းလေးပါအတွက်အဖေလှူဒန်းသွားပါတယ်ဗျာလို့ငွေတရားကိုရှေ့မှချပြီးတော့သူ့အကိုကိုရှောက်တယ်အဲ့တော့ယဟန်ကအကိုပြည့်ယဟန်ကအေးငါငွေအလိုရှိပါဘူးတဲ့ငါအလိုရှိတဲ့ခါမှပဲပစ္စည်းလေးပါအတွက်ငါပြောမယ်ခုခေတ်မှာငါဘာမှအလိုရှိဘူးပြီးတော့သူကသူ့ညီလေးကငွေတရားကိုသိမ်းထားတယ်ငွေတရားသိမ်းပြီးတော့ ယဟန်ငယ်လေးပဲဒီမှာသောတိမျိုးမှာပဲစာတွေပြန်သိပြီးတော့တရားတွေအထုံးလို့စာတွေသိလို့စာသိရင်သိရင်သိရင်နဲ့ပဲတရားတွေထိုင်ရင်ထိုင်တယ်ပြင်းလာတယ်သာသနာဘုရားမှနေရတာပြင်းလာတယ်ပြင်းလာငါမှငွေတရားရှိသားပဲငါမှငွေတရားရှိအဲ့ဒီငွေတရားနဲ့အရင်အနည်းလုပ်ပြီးတော့လှုပ်ဆိုင်ရင်လူဖြစ်မှလူဖြစ်တဲ့နေရင်ငါရတာပဲငါလူထွက်မယ်စဉ်းစားပြီဘာလို့စဉ်းစားရသလဲငါမှငွေတရားရှိတယ် သူများအိမ်စဉ်အိမ်ရှောင်ဖြတ်ပြီးတော့ဆွန့်ခံသွားတာရှက်စရာကြီးပြင်းစရာကြီးဖြစ်လာတယ်နော်တထာတရားအားနဲ့လာတော့ဆွန့်ခံသွားတာဘာဖြစ်လာလဲရှက်စရာကြီးပြင်းစရာကြီးအရင်ကတော့မရှက်ဘူးတထာတရားအားနဲ့လာတော့အဲငါမှငွေတရားရှိတယ်ငါမှငွေတရားရှိတယ်အဲ့ဒီငွေတရားနဲ့ရင်းနှီးပြီးတော့ငါလှုပ်ဆက်လို့ရတယ်ဒီလိုနဲ့ပဲသူသံဃာတမ်းမှာငင်းငွေလာတော့ပိန်ချုံတော့လာတယ်ပိန်ချုံလာတော့အနိနောက်နေတဲ့တကယ်ချင်းမဆွေတွေကငါ ငါရှင်အရင်ကနေမတူဘူးငါရှင်မျက်နှာမျက်စိကလည်းမကြည်လင်ဘူးခန္ဓာကိုယ်နဲ့ပိန်လာတယ်ဘာကြောင့်ပါလဲဆိုတော့လူထွက်ခြင်းတယ်လို့ပြောရဟန်းကအလူထွက်နေအရှင်ဘုရားလူပါလူလောက်ကတော့အမတမပင်ပန်းပါတယ်စာဝနည်းအတွက်ယောဂကအမတမပင်ပန်းဒါကြောင့်သာသနာပေါ်ထဲမှာပြောအောင်နေပါဆက်လက်အထုပါမပြောဘူးဒီတော့ပြင်းတယ်ယဟန်ကအပြင်းဆိုတော့ကြံတဲ့ယဟန်တွေအဲ့ဒီပြင်းတယ်ဆိုယဟန်ကိုဘုရားရှင်တန်ခေါ်သွားတယ်ဘုရားရှင်ကရရခါကြတော့မြတ်စွာဘုရားရှင်က ဘာကိစ္စတော့လို့မေးတာမြတ်စွာဘုရားဟောဒီယဟန်သာသနာပေါ်ထဲမှာမပြောပါခင်ဗျာဒါကမြတ်စွာဘုရားရှင်တာခေါ်လာပါတယ်ဩသာသနာပေါ်ထဲမှာမပြောတဲ့ယဟန်ဘာဖြစ်ငါငါဖျက်တာခေါ်လာရတာတော့ဘုရားကပြောတယ်ရှင်သာယဟန်တဲ့သာသနာဓမ္မအသင်ဘာဖြစ်လို့မပြောသလဲဒီတော့လူထွက်ခင်ပါတယ်ဘုရားတဲ့လူထွက်ခင်တယ်ဆိုတော့ရှင်သာယဟန်မှာအသက်မွေးဝမ်းကြောင်းပြုဖို့ တစုံတရာပစ္စည်းဥစ္စာရှိသလားလို့ဖះကမေးတော့ရှိပါတယ်ဖះဘာရှိတော့ငွေတရားရှိတယ်ဖះသူကဘယ်လောက်ရှိတယ်လဲငွေတရားရှိတယ်ဖះယဟန်ပြောပြီနော်ဒီယဟန်ကငွေတရားတိဟုသောသမုဒိယသစ္စာကိုတွေ့တာမှုဖြစ်တဲ့အတွက်ကြောင့်မဟုတ်သူဘာဖြစ်သွားတယ်လဲသာသနာဘုံထဲမှာဘာဖြစ်တယ်လဲမပြောဝဲဖြစ်လာတယ်နော်ဒါသရုပ်ပုံပြောပြနေတယ်နော်ငွေတရားတိဟုသောသမုဒိယသစ္စာမဟုတ်ဘူးလား ငွေတရားသမုဒိယသစ္စာကိုအကြောင်းပြုပြီးတော့သာသနာပေါ်ထဲမှာသူဘာဖြစ်လာလဲပြင်းလာတယ်ပြင်းလာတယ်နော်စိတ်ဆင်းရဲလာပြီကိုယ်ဆင်းရဲလာပြီဒုက္ခသစ္စာကျိုးတွေမပေါ်လာပဲဘူးလားအဲ့တော့ဖေဟာသင်ချင်းသားမှာအသက်ဝေဝမ်းကြောင့်တစုံတရာပြည့်စုံရှိပါသလားလို့မေးတော့ရှိပါတယ်ဖေဟာဘာတွေရှိတုံးတာကာဟာပနာဗန္တိတတံငွေတရားရှိပါတယ်ဖေဟာอืมဒီယဟန်ကတော့ဖြင့်ကသရုပ်ပြပြဆုံးမှာမှာရမယ်ဆိုဖေဟာရှင်ကိုတော်မြတ်ကကဲဒီဆိုရှင်ချစ်တယဟန် ကြောက်ခဲခဲလုံးတလုံးခဲလုံးအလုံးတရာသွားယူလာခဲလို့ဘုရားကသူပါလိုက်ခက်ခက်နေတယ်ကြောက်ခဲလေးခဲလုံးလေးအလုံးတရာသွားယူလာခဲသွားယူခက်ကအဲ့ကိုလိုတွေကကြောက်ခဲအလုံးတရာသွားပြီးယူလာဘုရားရှင်ဒီမှာချဖြာယူလာခဲ့အဲကလုံးလုံးအလုံးတရားဘယ်နှလုံးနဲ့ရေကြီးအလုံးတရားပါဖျားရေကဲပုံသားအကလုံးအလုံးတရားပရိဘောဂထာယပန္နာသခါပနံ အထွေထွေအသုံးစရိတ်အတွက်ငွေ90ယူထုတ်လိုက်အထွေထွေလူပွားမှာအထွေထွေသုံးစရိတ်အတွက်ငွေ90ယူထုတ်လိုက်တဲ့ဂဲလုံးလေး90ကိုဘာလို့လဲယူခတ်လိုက်တယ်တပုံပုံထားခိုင်းတယ်ဘာလို့ကြံသေးတယ်လဲ90ကြံသေးတယ်အထွေထွေလူပွားမှာအထွေထွေသုံးစရိတ်အတွက်ငွေ90ယူထားလိုက်ခြံထားလိုက်90ယူထားခိုင်းတယ်သေလူထွက်ရင်ဘာလုပ်မလဲသူကလဲလုံးပဲဗျာ ကဲလဲလို့ဆိုတော့နွားနှစ်ကောင်ဝယ်ဖို့တာ24ကြယူထလိုက်နွားနှစ်ကောင်24ကြနဲ့ဝထပြီဘုရားက24ကြကဲလို့24လုံးတပုတ်ပုံထားလိုက်ဘယ်နှပုတ်ပုံသွားပြီလဲဘယ်ကုံသွားပြီလဲအထွေထွေ38စောင်းအောင်နေအတွက်ထွေထွေ38က9ဆိုရနွားနှစ်ကောင်ဝယ်ဖို့က24ကြဘယ်ကုံသွားပြီလဲ84ကြဘယ်လောက်ကြသေးသလဲ26ကြအဲ့တော့ ရှင်းတန်းကလဲလို့မဲ့ဆိုတော့လေပေါက်တူဝယ်ရမယ်ပေါက်ချွန်ဝယ်ရမယ်ထွန်တုံးဝယ်ရမယ်ထွန်သွားဝယ်ရမယ်ထဲသွားဝယ်ရမယ်မျက်ခုတ်တဲ့ဓာတ်တွေဝယ်ရမယ်ကဲအဲ့ဒါကြံတဲ့26ကြံနဲ့ဝယ်လို့လောက်ပါမလားယဟန်တတိယသွားပြီဖခင်ကငယ်လုံးလေးပုံလို့ပြက်ပြက်လိုက်တာနော်ပုံလေးကအဓိပ္ပာယ်ရှိတယ်ဟုတ်ရမလား အလယ်သမားဆိုတော့ဘာလို့ရမလဲထုံတုံဝယ်ရမယ်ထုံတန်ဝယ်ရမယ်ထုံသွားဝယ်ရမယ်မျက်ခုတ်သွားမျက်ခုတ်တဲ့ဓာတ်တွေဝယ်ရမယ်ပုတ်တုတွေပုတ်ခုတ်ဝယ်ရမယ်မဟုတ်လားအဲ့ဒါလေးတွေဝယ်ဖို့ကတော့ဘယ်နှချာ26ကြငွေတရားဘာမှမလုပ်ရသေးဘူးကုံသွားရင်ဟုတ်လားကုံသွားတော့ချက်တယဟန်တဲ့ဟောဒီငွေတရားဘလောက်သုံးနိုင်သလဲဆိုတော့ယဟန်ဘာဖြစ်သွားပြီလဲတတိယသွားပြီဘာဖြစ်သွားပြီတတိယသွားပြီဒီယဟန်ကဘာဖြစ်လို့သူဒုက္ခဖြစ်သွားတယ်လဲ ငွေတရားဤဟူသောသမုဒယသစ္စာကြောင့်အဲ့ဒီသမုဒယသစ္စာငွေတရားပေါ်မှာတွေ့တာတဲ့တဏှာသမုဒယသစ္စာကဒုက္ခသစ္စာဘက်ကိုတွန့်ပို့လိုက်တာဟုတ်လားမဟုတ်လားတွန့်ပို့တဲ့ခါကျသူကိုယ်ဆဲဆဲဆဲတွေပြင်းမလာပဲဘူးလားလူအောင်ထွက်သေးဘူးနော်အဲ့ဒီညာဟန်ပါရမီရရှိတဲ့အတွက်ကြောင့်မြတ်စွာဘုရားကိုတော်များကသူ့ကိုဒီလိုပုံပြပြီးဟောရင်တရားဟောရင်သူတရားရမယ်ဆိုတာသူသိတဲ့အတွက်ကြောင့်မဟုတ်ကြောက်ခဲလုံးလေးအလုံးတရားကိုယူပြီးတော့ အထွေထွေသုံးစီက50နွားနဲ့ကောင်တွဲက24ပြန်ထုံသွားထဲသွားတွေဝယ်ဖို့ပောက်တူတွေဝယ်ဖို့ပောက်ချုံတွေဝယ်ဖို့အမျိုးစပါးတွေဝယ်ဖို့အလေမျက်ခုတ်ဓာတ်တွေဝယ်ဖို့က26ပြန်စုပုံတဲ့ခါကျတော့ဝယ်လို့သလားမလောက်ဘူးအဲ့ဒါဂဲလုံးလေးတရားကိုစုပုံပြီးတော့ခွဲဝေပြတဲ့အခါမှာယဟန်ကဘာဖြစ်သွားပြီအမြင်မှန်ရ ဖရာတရားဟောတော်မူတဲ့ခါကျတော့သောတပန်ဖြစ်သွားတယ်ဖို့ပိဿဘာဖြစ်သွားတယ်လဲအေးဒုက္ခသစ္စာဆိုတာသမုဒယသစ္စာအကြောင်းခံပြီးတော့ဖြစ်တယ်ဆိုတာဒါမထင်ရှားပြီဘူးလားအလွယ်ဆုံးတရားကိုဟောတာနော်အဲမေဃသစ္စာတရားကိုပွားလိုက်တဲ့အခါမှာနိဒတသစ္စာတရားကိုဒီယဟန်လေးရာပြီးတော့မသွားရဘူးလားရသွားပြီရသခါကျတော့ဒုက္ခသစ္စာကို तू မသိပြီဘူးလား ဒုက္ခသစ္စာကိုသိပြီးသမုဒယသစ္စာကိုသိပြီးနိရောဓသစ္စာကိုသိပြီးမဂ္ဂသစ္စာကိုသိပြီးရှိတ်ဆက်တရားအထုတတ်တဲ့အခါမှာယဟန္တာဖြစ်တော်မူတယ်။ဘာရသွားပြီလဲ။ယဟန္တာဖြစ်တော့ဘဝတွေငြိမ့်ပြီးကုန်ပြီးခမ်းပြီးဘဝကြသေးသလား။သစ္စာလေးပါးအလုံးသိသွားရင်ဘဝကြသေးသလား။မကြံတော့ဘူး။ဒါကြောင့်ဘုန်းတော်တွေဘဝတည်းမှာကြံနေတာဘာလို့ခါကြောင်လဲ။သစ္စာလေးပါးတရားကို မသိသေးလို့သိပြီးမလဲပဲနဲနေသေးလို့အလုံးသိသွားရင်ဘာဖြစ်သွားမလဲ။ ဘဝကုန်ပြီဆိုတော့မဟုတ်လားအဲသစ္စာ၄ပါးတရားသုံးနိုင်ထိုးပြီနည်းနည်းနားလည်တယ်မဟုတ်လားကဲသစ္စာ၄ချက်တပြိုင်နဲ့သီလရပဲကုန်နီသစ္စာ၄ချက်တပြိုင်နဲ့သီလရပဲကုန်နီနိဗ္ဗာန်မြင်ကား ကျွင်းသေးစာမှန်စွာသိမှုပြီနိဗ္ဗာန်မြင်ကကျွင်းသေးစာမှန်စွာသိမှုပြီနိဗ္ဗာန်ကိုမြင်သွားပြီဆိုရင်ယဟန္တာဖြစ်ပြီယဟန္တာပြီးသိစရာအကုန်လုံးပါပြီးသွားပြီပြီးသွားပြီဘုန်းကြီးတို့မပြီးသေးတော့ဘာဖြစ်သလဲဘဝတွေကြံနေတယ်တို့မဟုတ်လားဒါဖះရှင်သာသနာတော်နဲ့တွေ့ရတဲ့အခါမှာလူဖြစ်ကျုံနဲ့အောင် သာသနာတော်နဲ့သူရကျုံနာဆိုရင်အ ਨੇ ဆုံးဓမ္မတဘူရမှတော်မယ်လို့မဟုတ်လားဖះသာသနာတော်နဲ့လည်းတွေ့ပြီလူလည်းဖြစ်နေပြီဘာနဲ့လူနေတယ်လဲအ ਨੇ ဆုံးသောတာပတိမညာဘုံညာရဖို့လူနေတယ်သောတာပန်ဖြစ်ရင်ဘဝတွေကုန်ဖို့หนีသွားပြီနားလိုက်ပြီနော်ဒါကပေါ့ဒုက္ခသစ္စာကိုအမှန်တိုင်းသိရမယ်သမှုတရားသစ္စာကိုအမှန်တိုင်းသိရမယ် နိရောဓသစ္စာကိုမှန်တိုင်းသိရမယ်မကသစ္စာကိုမှန်တိုင်းသိရမယ်ဒုက္ခသစ္စာကိုပိုင်ခြား၍သိရမယ်သမုဒယသစ္စာကိုပယ်ရမယ်နိရောဓသစ္စာကိုမျက်မှောက်ပြုရမယ်မကသစ္စာကိုပွားရမယ်နားလည်နော်ဒုက္ခသစ္စာကိုပိုင်ခြားပြီးတော့သိရမယ်ဉာဏ်နဲ့ပိုင်ခြားပြီးတော့သိရမယ်ဒီတရားတွေဒီခန္ဓာငါးပါးယုံနာတရားတွေကအမှန်တိုင်းဆင်းရဲတဲ့တရားပဲလို့ဒုက္ခသစ္စာကို အမှန်တိုင်းပိုင်းခြားပြီးတော့သိရမယ်သမုဒ္ဒရာသစ္စာလောဘတဏှာကိုပယ်ရမယ်တွေ့ပြီးတော့မထရဘာလို့ရမလဲပယ်ရမယ်နိရောဓသစ္စာကိုမျက်မှောက်ပြုရမယ်မက္ခသစ္စာကိုပွားရမယ်တော့သိပဲဆိုင်ပွားလေးပါးကိစ္စအပိုင်ရမုတ်ချပါရမန်ဘယ်မှမဟုတ်လားသိလင်ပါပြီမလဲပယ်ပြီတဲ့ဒုက္ခသစ္စာကိုသိပြီဆိုရင်သမုဒ္ဒရာသစ္စာကိုပယ်ပြီသိပဲဆိုင် စိုက်ဆိုတာကနေရောဓာသစ္စာကိုစိုက်ပြီးမျက်မှောက်ပြုပြီးမကသစ္စာကိုပွားပြီးသိပဲစိုက်ပွားလေးပါးကိစ္စအပိုင်ရမုတ်ချပါရမန်သိလင်ပါဖြစ်မလဲပယ်ပြီးပယ်ရင်စိုက်ပြီးဒုက္ခသစ္စာသမုဒိတသစ္စာနှစ်ပါးကုန်ရင်ပါဘယ်သွားမလဲနိရောဓသစ္စာစိုက်ပြီးဟုတ်လားမလားစိုက်ဒုက္ခညာတည်းရလားဘဝညာတည်းရလားဒါကြောင့်မို့သိပဲစိုက်ပွား မသိလင်ပဲမသိလင်တွေ့သီလင်ပြဲတွေ့လင်းလည်းဘေးပြဲမအေးနားလည်နော်